19ရက်6လ2020ခုနှစ် Quantum Buddhist Quantum Buddhist USA မှကြီးမှုပြီးတော့ကျင်းပကြတဲ့ဓမ္မသဘင်၌ယနေ့တကားတော့ဒေါက်တာကိုမင်းမင်းလှိုင်ကလွန်ခဲ့တဲ့တစ်ပတ်ကျော်လောက်ကဥစဉ်ကိုဝိပဿနာဉာဏ်စဉ်တရားတော်များဆရာတော်ဖျားတပည့်တော်တို့အတွက်နားလေသဘောပေါက်အောင်ဟောပြပါဦးဖျားလို့လျှောက်ထားတဲ့ စကားလေးရှိတော့ဦးဇင်းဒီတစ်ပတ်ကနေစပြီးတော့ဝိပဿနာဉာဏ်စဉ်တရားဦးဇင်းတို့အရာတရားဓမ္မတွေကိုဦးဇင်းနားလည်သမျှစွမ်းနိုင်သမျှနားလည်သဘောပေါက်အောင်ဦးဇင်းဟောကြားပေးပါမယ်ဉာဏ်စဉ်တရားတွေဆိုတော့နည်းနည်းမြင့်တယ်မြင့်တော့ဦးဇင်းတို့တရားဓမ္မတွေကသေသေးချာချာဉာဏ်စိုက်ပြီးနားထောင်မှ နားလည်မှာဘာကြောင့်လဲဆိုတော့ဇလန်းဇက်ွက်တရားမဟုတ်ဘူးเนาะခန္ဓာဉာဏ်ရောက်တရားတွေခန္ဓာဉာဏ်ရောက်တရားတွေဖြစ်သည့်အတွက်ဦးဇင်းတို့တရားဓမ္မတွေကတေတေချာချာအာယုံတစ်ပါးစိတ်မသွားပဲနာယူပါဦးဇင်းလဲတရားဓမ္မတွေရဲ့ဉာဏ်နဲ့လိုက်နိုင်သမျှအဆင့်ကိုဦးဇင်းပိုင်းခြားပြီးတော့ဦးဇင်းစွန့်နိုင်သမျှဟောပေးပါမယ်เนาะ အဲ့တော့အများကြီးလဲတခါတည်းလဲဥစဉ်တို့မဟုတ်ဘူးဒီနေ့ဥစဉ်တို့ဉာဏ်စဉ်ဆိုတာဒါမဟာစီဆရာတော်ဖျားကြီးကတော့သူတို့တရားယောဂီတွေကိုဉာဏ်စဉ်နေနာရတယ်နာရတယ်ဆိုပြီးတော့အမြဲတမ်းဒါမဟာစီယောဂီများဆိုရင်ရှိပါတယ်เนาะဒါဉာဏ်စဉ်တရားတွေနာယူကြတယ်ဆိုတာအဲ့တော့အဲ့ဒီတရားကဉာဏ်စဉ်လို့ပြောရင်ဦးဇင်းတို့ အလုံး16မျိုးရှိတယ်16မျိုးရှိတယ်တချို့တလီကညံစင်10ပါးတချို့တလီက12ပါးအဲ့ဒါမျိုးဆိုတော့ဒကာဒကမတွေကိုကမလေးလာဘူးရင်ကြတော့မျက်စိရှုပ်တယ်နော်အာလုံးကိုခြုံပြီးတော့သူကပြောလိုက်တာညံစင်16ပါးဘယ်နှပါးတယ်တော့ ဉာဏ်စဉ်16ပါးဉာဏ်စဉ်16ပါးအဲ့ဒီဉာဏ်စဉ်16ပါးလေးကိုဦးဇင်းတို့ဒီနေ့၃ပိုင်းပိုင်းပြီးတော့အကျဉ်းချုပ်ပြီးတော့အရင်မှတ်ခဲ့မယ်သူကအကျိုးဉာဏ်ဝိပဿနာဉာဏ်မဲ့ဉာဏ်ဆိုပြီးတော့၃ပိုင်းပိုင်းလိုက်ဝိပဿနာဉာဏ်စဉ်တွေမရှုခင်မှာစပြီးတော့ လေလာသုံးသပ်ပိုင်းခြားသိရမယ်ဉာဏ်မှုအကျိုးဉာဏ်နော်အဲ့ဒါကအကျိုးဉာဏ်ကနှစ်ပါးတဲ့မှတ်လိုက်ပါအကျိုးဉာဏ်ကဘယ်နှပါးတော့နှစ်ပါးပါဖေ။နှစ်ပါးနော်အဲ့ဒီကနေပြီးတော့ဝိပဿနာဉာဏ်က10ပါး10ပါးဝိပဿနာဉာဏ်ဟိုကအကျိုးဉာဏ်က2ပါးအလုံးပေါင်းတော့ဘယ်နှပါးတော့12ပါးပါဖေ။ 12ပါးနော်နောက်ကနော်မက်ညံ၄ပါးလို့လွယ်လွယ်မှတ်လိုက်မက်ညံက၄ပါးအလုံးပေါက်ရေဘယ်နှပါတော့16ပါးပါဖေရ16ပါးအကျိုးဉာဏ်က2ပါးဝိပဿနာဉာဏ်စဉ်က10ပါးမက်ဉာဏ်ဖို့ဉာဏ်ဆိုပြီးတော့အဲ့ဒီဉာဏ်က4ပါးနော် အဲ့ဒါအားလုံးပေါင်းရင်16ပါးရှိပါတယ်အဲ့ဒါကို အလယ်က10ပါးပဲပြောတော့ဉာဏ်စဉ်10ပါးလို့ပြောတယ်အခုရှေ့က2ပါးနဲ့ပေါင်းပြီးတော့ပြောရင်တချို့တလေက12ပါးလို့ပြောတယ်နောက်က၄ပါးနဲ့ပါအကုန်ပေါင်းရင်ဉာဏ်စဉ်16ပါးဆိုတော့ဒီနေ့မှတ်မိပြီလားမှတ်မိပါပြီဖေ။ဟုတ်ပြီအဲ့ဒါဆိုတော့ဦးဇင်းတို့ ဉာဏ်စဉ်16ပါးထဲမှာဦးဇင်းတို့တရားတော်မတွေနံပါတ်1ဒါအကျိုးဉာဏ်2ပါးအကျိုးဉာဏ်2ပါးထဲကနံပါတ်1ကနာမရူပပဋိစေဒဉာဏ်နာမ်ရုပ်ကို ပိုင်းခြားသိတဲ့ဉာဏ်နံပါတ်1နံပါတ်2ကပစ္စယပဋိက္ခဉာဏ် အကြောင်းအကျိုးဆင်ញင်သုံးသပ်သောညာအဲ့ဒီညာလေးနှစ်ခုဒီနေ့မှတ်ခဲ့မယ်နံပါတ်1ကနာမရူပပฏิစေဒညာနာနဲ့ရုပ်ကိုပိုင်းခြားတည်သောညာနံပါတ်2ကပစ္စယပဋိက္ခညာအကြောင်းကျိုးဆင်ញင်သုံးသပ်သောညာဆိုတော့ဦးဇင်းတို့အဲ့ဒါကအခု ဉာဏ်စဉ်10ပါးမသွားသေးဘူးဒါကအခု အကျိုးဉာဏ်လမ်းသွားမဲ့ပုဂ္ဂိုလ်တယောက်ဟာမြေပုံကို ကြည့်ပြီးတော့ဘယ်လမ်းကနေဘယ်သွားတယ်ဆိုတာမြေပုံကိုထောက်ပြီးတော့လိုက်သွားရင်အဲ့ဒီလမ်းဟာခဏလေးရောက်တာပေါ့မြေပုံကကိုလမ်းညွှန်တယ်အခုလည်းပဲဥစဉ်တို့တရားတော်မတွေ နိဗ္ဗာန်ကိုလိုချင်ပါတယ်နိဗ္ဗာန်ကိုရချင်ပါတယ်ဆိုတဲ့တရားဓမ္မများအတွက်နိဗ္ဗာန်သွားရာမြေပုံလို့မှတ်ပါဉာဏ်ရင်10ပါးဆိုတာနော်ဒီလမ်းတွေကနေမှမလျှောက်ဖဲနဲ့ဘယ်ပုဂ္ဂိုလ်မှနိဗ္ဗာန်ရောက်သွားတဲ့ပုဂ္ဂိုလ်မရှိပါဘူးအဲ့ဒါကြောင့်မို့ဦးဇင်းတို့တရားဓမ္မတွေဒီနေ့စပြီးတော့လေ့လာကြမယ်တရားတွေဟာခက်ခဲတယ်နက်နဲတယ် ကိုယ်တိုင်သိရမယ်တရားတွေကိုယ်တိုင်မြင်ရမယ်တရားတွေအဲ့ဒါကြောင့်မို့ဒီတရားတွေလေ့လာတဲ့အခါမှာဉာဏ်နဲ့အာယုံကိုစိုက်ပြီးလေ့လာမှသူကတာမန်ဇတ်တော်တွေဝတ္ထုတော်တွေလို့နားထောင်လို့ကောင်းအောင်ဟောရတာမဟုတ်ဘူးသူကဉာဏ်နဲ့တွားရတဲ့အပိုင်းနေအဲ့ဒါကြောင့်မို့အခုဒီနေ့နာမရူပပဋိစေဒဉာဏ်ဆိုတဲ့ဒီဉာဏ်ကိုဦးဇင်းကအဲ့ဒီမှာ ယုတ်နဲ့နာနာမဆိုတာနာရူပဆိုတာယုတ်ယုတ်နဲ့နာကိုပိုင်းခြားသိသောညာအဲ့ဒါကိုနာမရူပပဋိစေဒညာဗါတဲ့တော့နာမရူပပဋိစေဒညာပါဗျာနာနဲ့ယုတ်ကိုပိုင်းခြား၍သိသောညာဟုတ်ပြီအဲ့ဒီတော့ နာယုတ်နှစ်ပါးပိုင်းခြားသိဖို့ဆိုတော့ဒီနေ့ဦးဇင်းကယုတ်တရားတက်တက်ကိုပဲဒီနေ့ပိုင်းခြားပြီးဟောပြမနက်ဖြန်မှာနန္တရားကို ပိုင်းခြားပြီးထပ်ပြန်ဟောမယ်နော်ဘာကြောင့်လဲဆိုတော့တစ်ခုပေးတစ်ခုသေးသေးချာချာနားလည်မှဦးဇင်းတို့တရားတော်မတွေရှစ်ဆက်သွားရင်ဉာဏ်တွေဟာပိုရင့်ကျက်လာမယ်ပိုသဘောပေါက်လာ။ကြောင့်မို့ဒီနေ့ယုတ်တရားကိုလေ့လာမယ် ဒီညာစဉ်ကိုတက်တော့မယ်ဆိုကြတဲ့လေ့လာတဲ့ပုဂ္ဂိုလ်များအားထုတ်တဲ့ပုဂ္ဂိုလ်များကတကယ်တမ်းကဒီဆင့်ရောက်ရင် तू ကဘာတွေအခြေခံလုပ်ခဲ့ရပြီလဲဆိုရင်သီလကိုဖြည့်ရတယ်နော်သီလဝိတုဒ္ဓိကိုကျင့်တရားတွေကိုဒီအဆင့်တွေရှုမှတ်ကြမဲ့နာနေရုပ်တွေပိုင်းခြားရှုတော့မဲ့တရားယောဂီများသည်အခြေခံလိုအပ်ချက်၃ခုပဲမှတ်ခဲ့အဲ့ဒီအခြေခံလိုအပ်ချက်၃ခုကို ဝိတ္တုဒ္ဓိ9ပါးနဲ့ပြောတော့တုတ်တိ3ပါးပေါ့ဘာလဲသီလဝိတ္တုဒ္ဓိခန္ဓာကိုယ်မှာ9ပါးသီလ10ပါးသီလကိုတည်အောင်အရင်ဆောက်တည်ရတယ်နောက်ပြီးတော့စိတ်တဝိတ္တုဒ္ဓိတဲ့သမထကမ္မထံအမျိုးပေါင်း40တဲကမိမိနှစ်သက်တဲ့ကမ္မထံတစ်မျိုးမျိုးကိုယူပြီးတော့အာနာပါနဆိုရင်လည်းအာနာပါနကမ္မထံနေရှုခဲ့ရတယ်နော်ဘုရားနုတ္တိမေတ္တာ အတုပမရဏတတိမိမိတို့နှစ်သက်တဲ့ကမ္မထံတစ်မျိုးမျိုးကိုသူကပွားများခဲ့ရတယ်အထောက်ခဲ့ရတယ်။ဘာဖြစ်လို့လဲစိတ်စင်ကြယ်အောင်လို့စိတ်မစင်ကြယ်ရင်နံတရားနဲ့ယုတ်တရားဟာမမြင်နိုင်ဘူး။နော်အခုဦးဇင်းတော်တရားတော်မတွေတရားတွေလည်းတပည့်တော်အားထုတ်တာကြာပြီ။ဆရာတွေလည်းစုံနေလာပြီ။ရိတ်သားတွေလည်းစုံနေလာပြီ။ နန္တရားယုတ်တရားကိုတပည့်တော်တို့ပိုင်းခြားမသိသေးဘူးဆိုရင်အဲ့ဒါဘာကြောင့်လဲနံပါတ်1ဖြစ်တဲ့စိတ်တဝိတုဒ္ဓိအာနယ်သေးလို့စိတ်မစင်ကြယ်သေးလို့ဦးဇင်းတို့ဒကာတော်မတွေစိတ်စင်ကြယ်မှ မြင်နိုင်တဲ့နန္တရားယုတ်တရားအဲ့တော့စိတ်စင်ကြယ်ဖို့အကြောင်းငါတို့မလောက်ခဲ့သေးလို့ဟောဒီနာနဲ့ယုတ်ကိုမမြင်သေးတာလို့သေချာမှတ်ပါနော် နံပါတ်3ဒိဋ္ဌိဝိတ္တုတ်တိအယူမှားတာကြီးကိုလည်းညံနဲ့ခွာရအောင်မယ်ဒီယုတ်တရားနံတရားတွေရှုကြတော့မယ်ပုံကိုများကငါယုတ်ငါယုတ်ငါနံငါနံငါကိုငါကိုလှုပ်လှုပ်နေအဲ့ဒါမရသေးဘူးတဲ့စိတ်မှမစင်ကြယ်သေးဘူးဆိုရင်လည်းမရသေးဘူးတဲ့သီလကလည်းဘာမှကိုမဆောက်တည်သေးဘူးဆိုမရသေးဘူးတဲ့ အဲ့ဒီ၃ခုတည်းဦးဇင်းတို့ဒကာဒကမတွေအဲ့ဒါကိုယ့်ဘက်ကအရင်ဆုံးလေ့လာထားရမယ်သင်ယူထားရမယ်တရားတွေကျင့်သုံးထားရမယ်တရားတွေပါနော်အဲ့တော့သီလကိုလည်းဖြစ်ကျင်ရမယ်စိတ်ကို စင်ကြယ်အောင်လည်းလုပ်ရမယ်ငါသူတစ်ပါးယောက်ျားမိန်းမလို့အယူလွဲနေတဲ့ဒိဋ္ဌိကြီးကိုလည်းခွာထားနိုင်အောင်လုပ်ရမယ် သောတာပတ္တိမက်ကြီးကိုရမှာအပြီးခွာတယ်ဒါကအခုဟာကညံနဲ့အစပိုင်းမှာခွာရမှာအဲ့ဒါကြောင့်မို့ညံနဲ့အစပိုင်းမှာခွာရမယ်ဆိုတော့ဦးဇင်းတော်တရားတော်မတွေဟုတ်ပြီအဲ့ဒါနာနဲ့ယုတ်ကိုပိုင်းခြားသိဖို့လေ့လာတဲ့နေရာမှာဟုတ်ပြီယုတ်တရားဒီတစ်ခုကိုပဲဒီနေ့လေ့လာယုတ်တရားဆိုတာ မြတ်စွာဘုရားကဘာကိုယုတ်လို့ပြောတာယုတ်လို့ပြောလိုက်လို့ရှိရင်ခွဲလိုက်မယ်ဆို28မျိုးရှိတယ်ယုတ်28ပါအဲ့ဒီယုတ်28ပါးထဲမှာအဓိက main ဖြစ်တဲ့ယုတ်တရားက၄ပါးရှိတယ်ပထဝီတေဇော အာဘောဝါယောအဲ့ဒီမဟာဘူတယုတ်၄ပါး ကြံတဲ့ရုပ်တွေကအဲ့ဒီမဟာဘုတ်၄ပါးကိုအမိပြုတဲ့ရုပ်တွေအဲ့တော့ဒီ၄ပါးကအဓိကမိမ့်မယ်ရုပ်တရားကိုမြတ်စွာဘုရားပိုင်းခြားတဲ့အခါကျတော့ရုပ်တရားဆိုတာဘာတော့ချက်သားတို့တဲ့မြတ်စွာဘုရားပြန်ဖြေတယ်ရုပ်တရားရုပ်တရားလို့ပြောတာရုပ်တရားဆိုတာချက်သားတော့တဲ့ဘာလဲဆိုတော့ဖောက်ပြန်ပြောင်းလဲတတ်တဲ့သဘောကိုရုပ်လို့ပြောတာ ရုပ်တရားဆိုတာကဘာလဲဖောက်ပြန်တတ်တယ်ပြောင်းလဲတတ်တယ်ဖောက်ပြန်ပြောင်းလဲတတ်တဲ့သဘောလေးကိုရုပ်လို့ဘုရားကငါဘုရားဟောတာရုပ်လို့ပြောရင်အဲ့ဒီရုပ်တရားသည်ဖောက်ပြန်တတ်တယ်ပြောင်းလဲတတ်တယ်ရုပ်သဘောဆိုတာဖောက်ပြန်တတ်တဲ့သဘော ပြောင်းလဲတတ်တဲ့သဘော ဟုတ်ပြီအဲ့ဒီရုပ်သဘောလို့ပြောလိုက်တာနဲ့ရုပ်ဆိုတာဘာတွေတော့ပထဝီတေဇောအာဘောဝါယောဆိုပြီးတော့ဓာတ်ကြီးလေးပါးကိုပဲရုပ်ဆိုပြီးတော့ပြန်ခေါ်လိုက်တာအဲ့တော့တနည်းပြောရင်ဓာတ်ရုပ်ရုပ်ဓာတ်နော်အဲ့ဒီထဲကနေမှရုပ်နဲ့ဓာတ်ကိုလည်းတစ်ခါပြန်ပြီးတော့နားလဲအောင်ပြန်လောက်ရအောင် ဓာတ်သဘောဆိုတာဘာလဲဆိုတော့ तू ကဓာတ်သဘောကပေါ်ပြတတ်တာပေါ်ပေါ်ပေါ်ပေါ်ပြတတ်တာဒီဓာတ်သဘော ပြောင်းပြောင်းပြောင်းပြောင်းသွားတတ်တာဒီရုပ်သဘောဓာတ်သဘောကဘာလဲပေါ်ပေါ်ပြတတ်တာဒီဓာတ်သဘောပြောင်းပြောင်းသွားတတ်တာဒီရုပ်သဘောဓာတ်ရဲ့ရုပ်ရဲ့နော် ဓာတ်သဘောနဲ့ယုတ်သဘောဟုတ်ပြီအဲ့တော့ကဲအခုဦးဇင်းတို့ပထဝီတဲ့ဒါမြတ်စွာဘုရားပြည့်ညတ်လို့ပြောလိုက်ပထဝီဓာတ်မာတဲ့သဘောပြော့တဲ့သဘောနော်လဲတဲ့သဘောပေါ့တဲ့သဘောအဲ့ဒီသဘောတွေရှိတယ်ပထဝီဓာတ်ရဲ့သဘောအဲ့ဒီပထဝီဓာတ်ရဲ့သဘောက ဦးဇင်းတို့ခန္ဓာကိုယ်ကြီးမှာကြည့်လိုက်ရင်အယောတွေအသားတွေစာမင်းတွေခြေသေးတွေလက်သေးတွေနော်ဥတွေအဆုတ်တွေအလုံးပထဝီဓာတ်20ဘုရားပြောလိုက်ခန္ဓာကိုယ်ကြီးထဲမှာကြည့်လိုက်လို့ရှင် မာတဲ့နေရာရှိတယ်ပျော့တဲ့နေရာတွေရှိတယ်အဲ့မာသဘောပျော့သဘော ကင်ကြည့်လိုက်လို့မာသဘောပျော်သဘောတတ္တိရှေ့နေတာတွေကိုဘုရားကအဲ့ဒါပထဝီဓာတ်လို့ပြောလိုက်တာပထဝီဓာတ်ရဲ့သဘောကဒီတိုင်းကြီးကိုကဲဆပင်ကြီးကိုဒါဆိုရင်ဆပင်ဟာပထဝီလားလို့ပြောရင်သူကအဲ့ပထဝီဆိုတဲ့သဘောကိုတတ်သက်သူညံနဲ့ပဲကြည့်လို့ရတယ်ဆပင်ကိုအသားကိုအယောကိုကင်ပြီးဒါပထဝီလို့ပြောရင်အဲ့ဒါပြဉ္ညာပထဝီဖြစ်သွားတယ် ပရမတ်မဟုတ်ပရမတ်ပထဝီရဲ့သဘောကဘာလဲသဘောတက်တက်လေးသဘောတက်တက်လေးအဲ့ဒီသဘောတက်တက်လေးကဘာလဲမာတဲ့သဘောလေးပျော့တဲ့သဘောလေးဆိုတဲ့သဘောလေးတက်တက်အဲ့ဒါကိုဖယားကပညာလိုပထဝီလို့သူကပြောလိုက်တာပညာလိုပြောလိုက်တဲ့အဲ့ဒီပထဝီဆိုတဲ့ဟာက အခုခန္ဓာကိုယ်ကြီးကင်ကြည့်တယ်ကင်ကြည့်တဲ့အခါကျတော့အယောနေရာကြီးတွေကင်မာတာပေါ့ ဒါဆိုရင်ဒါကြီးကပထဝီလားပထဝီတော့ပထဝီအဲ့ဒါပညာပထဝီကင်ပြလို့ရရင်ပညာဒါဆိုရင်ပရမတ်ပထဝီကဘယ်လိုဟာလဲဆိုတော့ခန္ဓာကိုယ်မှာအခုတရားတော်မတို့တရားထိုင်တဲ့အခါကျတော့ထိုင်ရင်ထိုင်ရင်နဲ့တောင့်လာတဲ့သဘောတင်းလာတဲ့သဘောအဲ့ဒီသဘောပေါ်လာတော့အဲ့ဒါဒီမျက်စိနဲ့မြင်ရသလားမမြင်ရဘူးเนาะ ဉာဏ်နဲ့ပဲသိလို့ရတာမဟုတ်လားတောင်းတဲ့သဘောကြီးတင်းတဲ့သဘောကြီးသဘောပေါ်ပြတာကိုအဲ့ဒါကိုဉာဏ်လေးနဲ့ပဲကြည့်လို့ရတယ်ဒါကြီးကတော့တောက်နေဆိုလက်နဲ့ကင်ပြလို့မရဘူးတောက်နိုင်ကြီးကတင်းနာကြီးကိုအဲ့လိုကင်ပြရင်အဲ့ဒါဒီပြညတ်ဖြစ်သွားတာပရမပထဝီကဘာလဲသဘောလေးမာသဘောပြော့သဘောဆိုတဲ့သဘောလေးကိုဖះက အဲ့ဒါပထဝီလို့ပြောလိုက်တာအဲ့ဒီပထဝီဆိုတဲ့ဒီထဲမှာလည်းပဲပထဝီဓာတ်လို့ပြောတဲ့အခုကဲဆံမြင်လေးတစ်ခုအဲ့ဒီထဲမှာနောက်ကတေဇောအာဘောဝါယောမပါဘူးလားဆိုပါတယ်အဲ့ဒီဓာတ်လေးပါးကအတူတူပဲပေါ်ပြီးအတူတူဖြစ်နေတာတွေသူ့ကိုခွဲခြားလို့မရဘူး အဲ့ဒီဆံပင်တစ်ခုဆိုရင်အဲ့ဒီဆံပင်မှာအဲ့ဒါဓာတ်၄ပါးလုံးအကုန်လုံးပေါင်းထား၄ပါးလုံးနဲ့မကဘူးဟိုဘက်မှာဝဏဂဏရတ္တဩဇာအဲ့ဒီ၄မျိုးပါထပ်ထည့်၈မျိုးတည်ရှိတယ်ဆံပင်ကြည့်လိုက်ရင်အနက်ရောင်အဲ့ဒါအစင်းပဲအသားကိုကြည့်ရင်အဖြူရောင်ရှိတယ်အမဲရောင်ရှိတယ်အဝါရောင်ရှိတယ်အဲ့ဒါဒီအစင်းနော်အဲ့ဒီဓာတ်၄ပါးရဲ့အပေါ်မှာ အဝါရောင်အမဲရောင်လို့ပြောလိုက်ရင်အဲ့ဒါဒီအစင်တက်ဖြစ်သွားပြီအဲ့ဒါပထဝီဓာတ်မဟုတ်တော့ဘူးနော်အစင်တက်ဖြစ်သွားပြီအဲ့ဒီအစင်တက်လေးကလည်းအဲ့ဒီကဲဆံပင်တို့အသားတို့ကိုရှာလေးနဲ့တော့ကြည့်ရက်ကြည့်ရင်အရသာဆိုတာရှိတယ်နော်အရသာရှိတယ်နော်အနံ့လည်းရှိတယ်အဲ့ဒီဆံပင်နေမှာအခုဦးဇင်းတို့ခေါင်းနေမလျှော်ပဲထားမယ် ကြာကြာထားတဲ့အခါကျဆမရင်အနံ့တွေထွက်လာတယ်နော်အစင်းရှိတယ်အနံ့ရှိတယ်အရသာရှိတယ်အဲ့ဒီအသားတို့ဆမင်တို့အဲ့ဓာတွေကိုကဲအခုပေါကောင်တွေစားတယ်သူတို့အသက်ရှင်တယ်ဘာလို့လဲအဲ့ဒီမှာဩဇာဆိုတဲ့အစီနှစ်ရှိတယ်ဒီအသားတွေမှာစားနေတဲ့တတ္တဝါတွေဆံမင်တွေကိုစားနေတဲ့တတ္တဝါတွေကအသက်ရှင်လို့ရဘာလို့အဲ့ဒီထဲမှာရှိနေတဲ့ဩဇာကြောင့်ဦးဇင်းတို့ဆွန်းစားတယ် ဆန်စီလေးတစ်ခုထဲမှာမြင်ရတဲ့အဖြူရောင်အစင်းအဲ့ဒီထဲမှာအနတ်အဲ့ဒီထဲကနေစားတဲ့ခါကျတော့အရသာအစီဩဇာဆိုပြီးတော့ရှိတယ်အဲ့ဒီအဆိုင်အခဲဖြစ်နေတဲ့ဆန်စီလေးဟာအမာခံကပထဝီအဲ့ဒီထဲမှာဘာပါလဲအာဘောကဖွဲ့စည်းပေးထားတာတေဇောကရင့်ကျက်အောင်လုပ်ပေးထားတာ နော်ဝါယောဓာတ်ကထောက်ခံပေးထားတာအဲ့ဒီလိုဆံစေလေးတစ်စိမ့်မှာဆိုရင်လည်းပဲပထဝီဓာတ်ဒေဇောဓာတ်အာဘောဓာတ်ဝါယောဓာတ်ဝဏကဏရတ္တဩဇာဆိုပြီးတော့အထကလယုတ်၈ပါးပါတယ်ဒီခန္ဓာကြီးတစ်ခုလုံးကလည်းပဲအခုပြောတဲ့အထကလယုတ်၈ပါးအကုန်လုံးနဲ့ဖွဲ့စည်းထားတာ အဲ့ဒါကိုအဓိက main အဖြစ်ပြောလိုက်တော့ပထဝီတေဇောအာဘောဝါယောလို့အဲ့ဒါကိုပဲပြောလိုက်တာအဲ့တော့ဖျားရှင်ကိုတော်မြတ်ကြီးကဟောလိုက်တဲ့အခါကျတော့ပထဝီဓာတ်ဆိုရင်ဆံမင်းတွေခြေသက်တွေလက်သက်တွေအသားတွေအယောတွေဥသိန်းတွေဥမတွေအဲ့ဒီဟာတွေအပိုင်းတွေကိုဖျားကအဲ့ဒါမင်းတို့ပထဝီဓာတ်လို့ပြညတ်လို့ပြောလိုက်တာဘာလို့လဲဆိုတော့မာတတ်တဲ့သဘောပြော့တတ်တဲ့သဘောအပိုင်းကိုပထဝီဓာတ်လို့ဖျားပြောလိုက်တာအဲ့ဒီပထဝီဓာတ် ကအဲ့လိုရှိတယ်လို့ပဲတဲ့တေဇောဓာတ်ကလည်းရှိတယ်တေဇောဓာတ်ကလည်းဒီခန္ဓာကိုယ်ကြီးထဲမှာဥစဉ်တို့ခန္ဓာကိုယ်ကြီးထဲမှာတခါတဲ့အခုလေလေးပြန်ထုတ်တဲ့အခါကြည့်ပါလားထွက်တဲ့လေလေးပူးလာအတွင်းထဲမှာဒီခန္ဓာကိုယ်ကြီးကဒီသမင်းတွေကိုအစာတွေကိုကျင်ညက်အောင်ချက်ပေးနေတဲ့အဲ့ဒီမှာပါစကတေဇောဆိုတဲ့မိတွေရှိတယ်။နော်ဒီခန္ဓာကိုယ်ကြီးတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့ရင့်ရော်ပြီးရိုရွင်းအုံမင်းသွားအောင်လုပ်တဲ့ဇေဒနာတေဇောဆိုတာရှိတယ်။ နော်တိတတေသောအုံနာတေသောဆိုအပူမီးတွေရှိတယ်အေးအေးမီးတွေရှိတယ်အဲ့ဒီလိုမြတ်စွာဘုရားကအဲ့ဒီပူတတ်တဲ့သဘောအေးတတ်တဲ့သဘောခန္ဓာကိုယ်ကြီးကင်ကြည့်လို့ပူတယ်ဆိုရင်အဲ့ဒါဆိုပြဉ္ညတေသောပရမတ်တေသောကြောင့်ဘာနဲ့သိတယ်ဉာဏ်လေးနဲ့ပဲသိရပရမတ်တေသောကြောင့်တမာရီအားကောင်းတဲ့ခါကြည့်လိုက်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့တက်နေတာသူ့ရဲ့ပရမတ်သဘောလေးတရှိန်ရှိန်တရိပ်ရိပ်အမွားမွားနဲ့သဘောလေးတက်တက်ကိုပဲသူကမြင်ရ ပြညာလို့ဆိုလို့ရှင်ကင်လိုက်ရင်အော်မင်းလက်ကြီးပူလိုက်တာမင်းခန္ဓာကိုယ်ကြီးကပူလိုက်တာဟာမင်းခန္ဓာကိုယ်ကြီးကအေးလိုက်တာအဲ့လိုပြောရင်ပြညာနော်ပရမတ်ဒီဘာလဲပရမတ်ဒီသဘောတက်တက်လေးမြင်ရမယ်တေဇောဆိုတဲ့ပရမတ်အေးမှုပူမှုသဘောဆိုတဲ့သဘောတက်တက်လေးကိုမြင်အောင်ကြည့်နော်အဲ့ဒါပရမတ်ဝါယောတဲ့တွန်းကန်လှုပ်ရှားတာ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 တွန်းသဘောကံသဘောလေးရဲ့သဘောတက်တက်လေးကိုမြင်အောင်ကြည့်ရင်ပရမဒါပညာနဲ့ပရမဝါယောဓာတ်အာဝါယောဓာတ်ရဲ့အပေါ်မှာပညာပရမနော်အာဘောဓာတ်ဖွဲ့စည်းယူစည်းတာအာဘောနော်ချွဲတွေတလိပ်တွေကြက်လာတယ်တက်လာတယ်ဆို့လာတယ်မျက်ရည်တို့စီးတို့သွဲတို့အရည်ကြီးတို့တလိပ်တို့ချွဲတို့နှတ်တို့ အဲ့ဓာတွေဟာဖွဲ့စည်းယောစီတလို့အာဘောဓာအဲ့ဒီအာဘောဓာကချွဲလို့တလိတ်လို့ဆေးလို့ပြောရင်အဲ့ဒါပညာအာဘောပရမအာဘောကြတော့ဖွဲ့စည်းယောစီတာစောသောကဓာတ်သုံးပါးကို तू ကဖွဲ့စည်းပေးတာဓာတ်သုံးပါးကို तू ကဖွဲ့စည်းပေးတာအဲ့တော့ဒီဓာတ်၄ပါးကဥပမာမိထောက်ကြီးဖြစ်နေတယ်မိထောက်ကြီးတန်းမှာလည်းအဲ့၄ပါးလုံးအကုန်ပါတာပဲတဲ့ ရေတွေထဲမှာလည်းပဲအဲ့လေးပါလုံးအကုန်ပါတာပဲရေထဲမှာလေနော်ဒါကြောင့်မို့မီးထဲမှာရေထဲမှာလေထဲမှာကဘာမြေပြင်ကြီးတောတောင်တွေသဘာဝဥဒုတွေအခုမြင်းမုံတောင်ကြီးပြောနေတယ်ဟိမွန်တာတောင်ကြီးပြောနေတယ်အဲ့ဒီတောင်ကြီးတွေအကုန်လုံးကလည်းဗာလဲအဲ့ဒီပထဝီတေသောအဘောဝါရောဆိုဓာတ်ကြီးလေးပါနောက်ပြီးတော့နောက်ထပ်ထပ်ထဲအထကလယုတ်၈ပါနော်ဝဏကန္နာရတ္တပါထည့်ရင်အဲ့ဒီ၈မျိုးနဲ့ဖွဲ့စည်းထားတဲ့အရာတွေကြီးပဲ အဲ့တော့ပကတိမျက်စိနဲ့မြင်ရတဲ့တောတောင်ရင်းမြေသဘာဝရှိသမျှအကုန်လုံးမဟာပထဝီမြေတူကြီးကစားကြည့်လိုက်ရင်အဲ့ဒါဒီအမြင်အားဖြင့်မြင်လို့ရတယ်၊ကင်လို့ရတယ်၊တွေ့လို့ရတယ်ဆိုဆိုရင်အဲ့ဒါဒီမှတ်ထားပါပညာပထဝီပညာဒေဇောပညာအာဘောပညာဝါယောမိတွေဒီတိုင်းဟာပူတယ်ဒါမိအပူကြီးဆိုရင်အဲ့ဒါပညာဒေဇောတယ်ပဲเนาะအင်းနေတဲ့ရေခဲတုံးကြီးကင်တယ်အဲ့ဒါပညာဒေဇောတွေပါပဲเนาะ ဟာဝုံဝုံနဲ့လေတွေတိုက်တယ်မြို့တွေရွာတွေတောင်ပျက်စီးတယ်အဲ့ဒါဒီဘာလဲပြညတ်ဝါရောပါနော်ပရမတ်ကဘာလဲဆိုပရမတ်ကြတော့ညံလင်းနဲ့ပဲသိလို့ရတဲ့သဘောလေးတက်တက်ကိုဖះကရသော်ဖះကပရမတ်လို့သုံးလိုက်တာနော်အဲ့တော့ပြညတ်လို့မပြောရင်လည်းအဲ့ပရမတ်ကဘလို့မှ ရှင်းပြလို့မရလို့ပြညတ်လို့တင်စားပြီးတော့ရေမြေလေမိဓာတ်ကြီးလေးပါ ဖះကအဲ့လိုဟောခဲ့ဟုတ်ပြီအဲ့ဒီဓာကြီးလေးပါဆိုတဲ့အထက်မှာဥစဉ်တို့တွေဥစဉ်တို့ဒကာဒကမတွေအဲ့ဒီဓာကြီးလေးပါရုပ်တရားလို့ပြောတဲ့သဘောကအခုခန္ဓာကိုယ်ကြီးထဲမှာကဲအခုညာနဲ့ကြည့်လိုက်တဲ့အခါကျတော့ခန္ဓာကြီးကကြာကြာလေးထိုင်ကြည့်လိုက်တဲ့အခါကျတော့တောင့်လာတဲ့သဘောသဘောเนาะတင်းလာတဲ့သဘောသဘောတွေ ပေါ်ပြလာရင်အဲ့ဒါသည်ပေါ်ပြတာသည်ဓာမမိပြီလားတောင်တဘောတင်းတဘောပေါ်ပြလာပြီဆိုရင်အဲ့ဒါပထဝီဓာလို့မှတ်လိုက်ပါပူတဘောအေးတဘောခန္ဓာကြီးတွေကပေါ်ပြလာတယ်ဆိုရင်တေဇောဓာတ်တဘောလို့မှတ်လိုက်ပါတေဇောဓာတ်ကပူတဘောအေးတဘောပေါ်ပြတာနော် ဝါယောဓာတ်ကတွန်းကန်လှုပ်ရှားတာခန္ဓာကိုယ်ကြီးထဲမှာဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောနဲ့တွန်းကန်လှုပ်ရှားနေတဲ့သဘောဒီအဲ့ဒါဒီဝါယောဓာတ်နော်တွန်းကန်လှုပ်ရှားတာဖွဲ့စည်းယိုစီအာဘောချွဲတွေတလိပ်တွေကြက်တယ်တစ်တယ်စို့တယ်မောတယ်အဲ့ဒီသဘောပေါ်ပြလာရင်အဲ့ဒါဒီအာဘောဓာတ်ဆိုပြီးတော့ ထဝီဒေဇောအာဘောဝါယောဆိုတော့တရားထိုင်ကြည့်လိုက်တဲ့အခါကျမှအဲ့ဒီပရမတ်ကမြင်လာ။အော်ပထဝီရဲ့ပရမတ်သဘောတွေဟာတောင့်လိုက်တင်းလိုက်သူ့သဘောသူတခါတည်းအယဉ်ကြီးကိုတခါတည်းပြင်ကြကြီးထောင်ထားသလိုခန္ဓာကိုယ်ကြီးကတောင့်တင်းလာတဲ့သဘောတွေပေါ်လာတတ်တရားထိုင်နေရင်နဲ့နော်တောင့်လာတဲ့သဘောတွေတင်းလာတဲ့သဘောတွေကြိုက်လာတဲ့သဘောကြီးတွေအရာကြီးတွေကပထဝီဓာတ်သဘောတွေပါလား။ဟောပထဝီဓာတ်ကိုသိ။ ပိုးလာတဲ့သဘောကြီးရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်နဲ့တက်လာတဲ့အေးလာတဲ့သဘောကြီးတွေမြင်အဲ့ဒါတေဇောဓာတ်ကိုသိတာဩဒါတေဇောဓာတ်တွေပေါ်လာပါလားဝါယောဓာတ်တွေပေါ်လာတဲ့ခါကျတော့ခန္ဓာကိုယ်ကြီးကဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့တရိတ်ရိတ်နဲ့ဖောက်ပြန်ပြောင်းလဲနေတဲ့သဘောကြီးအဲ့ဒါကြီးကသူ့အတူပေါ်ပြလာရိတ်ရိတ်ရိတ်ရိတ်နဲ့ပေါ်လာရင်ဒါဝါယောဓာတ်ရဲ့သဘော ဖွဲ့စည်းယိုစီးပေါ်ရင်အာဘောဓာတ်သဘောဆိုပြီးတော့အဲ့ဒါပေါ်ပြလာတာဒီ ဓာတ်ကြီး၄ပါးရဲ့သဘောအစဉ်အဲ့ဒီဓာတ်၄ပါးရဲ့သဘောကိုဥစဉ်တို့တရားတော်မတွေညာနဲ့စိုက်ပြီးတော့သေးသေးချာချာသုံးသပ်ကြည့်တဲ့အခါကြတော့ဟုတ်ပြီပထဝီဓာတ်တောင်သဘောတင်းသဘောပေါ်တဲ့သဘောဟာမြဲသလားမမြဲဘူးလားဘလို့နေသလဲဆိုသူ့ကိုညာနဲ့တိုင်းခြားပြီးတော့ကြည့် ညံနဲ့ကြည့်လိုက်တဲ့အခါကျတော့နည်းနည်းတင်းတာတွေများများတင်းလာအများကြီးထိတင်းတင်းတင်းတင်းပြီးနောက်ကျတော့တင်းတာကြီးကနေယော့ကြာသွားပြီတခါတောက်နာကြီးပြန်ဖြစ်သွားပြီပြောင်းမသွားဘူးလားနည်းနည်းတင်းတာကနေများများတင်းတာပြောင်းသွားတယ်နည်းနည်းလေးပူရာကနေများများကြီးပူရာပြောင်းသွားတယ်နည်းနည်းလေးထုံတာကနေများများထုံတာပြောင်းသွားတယ်နည်းနည်းလေး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 အဲ့ဒီပေါ်ပြတဲ့သဘောလေးတွေကိုညံနဲ့ကြည့်လိုက်တဲ့အခါကျပြောင်းလဲပြောင်းလဲနေတဲ့သဘောဒီရုပ်အဲ့ဒါကဘယ်မှာကြည့်ရမှာလဲဟောဒီခန္ဓာကြီးမှာကြည့်ရမယ်ဘာနဲ့ကြည့်ရမှာလဲညံနဲ့ကြည့်ရညံနဲ့ကြည့်လိုက်တဲ့အခါကျမှ ပေါ်ပြနေတဲ့ဓာတ်ကလည်းသူ့သဘောသူပေါ်ပြနေတာရုပ်ကလည်းသူ့အလုပ်သူလုပ်ပြီးတော့ဖောက်ပြန်ပြောင်းလဲနေနော် ရုပ်တွေဟာပြောင်းလဲနေတာဒေတေနာဘီအုံနေနာဘီရောဘတိဒေတေနာဘီရောဘတိဖခင်ကတော့အပူချောင်းလည်းပြောင်းတယ်အေးချောင်းလည်းပြောင်းတယ်အရန်ကြီးပူတဲ့အခါကျတော့ရုပ်ဆင်းတွေပြောင်းထွက်သွားတာပဲအရန်ကြီးအေးခဲလွန်းတဲ့နေရာကြီးကိုသွားနေလိုက်ရင်လည်းရုပ်တွေဟာပြောင်းသွားတာပဲအခုရေလဲတွေထက်ပြီးတော့တခါလေရေခက်တက်တာတွေထက်ခဲထွက်သွားတာပဲလေရုပ်ရဲ့သဘောတွေဟာဘာလဲသူပြောင်းလဲတတ်နော် အဲ့ဒီလိုပြောင်းလဲတတ်လို့ဖះကယုံလို့ပြောတာအဲ့ဒီပရမတ်ယုတ်ကိုဦးဇင်းတော်ဒကာဒကမတွေက အခုတရားထိုင်တဲ့အခါမှာမြောင်ကြည့်ရယုတ်လက္ခဏာမှာအဲ့ဒီသဘောလက္ခဏာကိုတရားထိုင်တဲ့အခါကျအဲ့ဒီယုတ်လက္ခဏာကိုမြောင်ကြည့်ရမယ်ဆိုတော့အရင်ဆုံးအခုပြောသလိုပဲဒါကြောင့်မို့သီလကိုစောင့်တည်ခဲ့ရတယ်နောက်ပြီးတော့တမထကမ္မထံတစ်မျိုးမျိုးကိုအထောက်ခဲ့ရတယ် ဘာကြောင့်လဲစိတ်စင်ကြယ်အောင်လို့တမာတိရအောင်လို့တမာတိကိုမွဲပြီးတော့အဲ့ဒီမှာကြီးလိုက်တဲ့အခါကျတော့မှဩရုပ်သဘောတွေဟာဒီလိုပြောင်းနေပါလားပြောင်းနေပါလားဆိုတာကဘာနဲ့မှသိရလဲဆိုတော့စိတ်စင်ကြယ်မှတမာတိရှိမှအဲ့ဒါသိလို့ရတယ်တမာတိမရှိရင် ပြောင်းလဲတဲ့ရုပ်ကိုဘလောက်ပဲဖះကရုပ်တွေဟာပြောင်းပါတယ်ပြောပြောကိုကမမြင်ဘူးဘာကြောင့်မမြင်တာလဲ စိတ်တဝိတုဒ္ဓိမဖြစ်လို့စိတ်မစင်ကြယ်လို့အဲ့ဒီစိတ်စင်ကြယ်တဲ့အခါကျတော့မြင်ပြီမြင်ရင်ဘာကွာမလဲဒိဋ္ဌိဝိတုဒ္ဓိအယူလွဲတာကြီးကွာအယူကဘလို့လွဲနေလဲဆိုတော့ဒီယုတ်တရားကြီးကိုငါကိုလို့စွဲခဲ့တာငါဟာလို့စွဲခဲ့တာငါဥစ္စာလို့စွဲခဲ့တာအဲ့ဒါတတန်တရာလုံးကစွဲခဲ့တဲ့အစွဲကြီးဦးဇင်းတို့တွေ နတ်ပြည်လည်းရောက်ခဲ့ပြီဗြဟ္မပြည်လည်းရောက်ခဲ့ပြီဗြဟ္မပြည်20မှာ သုဒ္ဓဝါဒ9ပုံဆိုတာရှိတယ်အနာဂံပုဂ္ဂိုလ်ကြီးများမှဒါလျင်နေလို့ရသုဒ္ဓဝါဒ9ပုံဆိုတာလူဘုံရဲ့အပယ်၄ဘုံရဲ့နတ်ပြည်6ထပ်ရဲ့ဗြဟ္မာ20အားလုံးပေါင်းရင်30နဲ့ဓဘုံပြန်မှတ်လိုက်ပါ အပယ်၄ဘုံလူဘုံ နတ်ပြည်6ထာနော်အဲ့ဒါကို ကာမ7ပုံလို့လည်းခေါ်တယ်နော်အဲ့ဒီကာမ7ပုံကနေပြီးတော့ဟိုဘက်မှာရူပအရူပဗြဟ္မာဘုံအလုံး20အဲ့ဒီ20ထဲမှာတဲ့သုဒ္ဓဝါဒ5ဘုံသုဒ္ဓဝါဒဘူမယဘူမယဆိုတာဘဝအဲ့ဒီမှာမဖြစ်ဘူးဘူးလို့ပြောတာ ဘာကြောင့်လဲအဲ့ဒီသုဒ္ဓဝါဒ၅ပုံဒီဦးဇင်းတို့တရားတော်မတော်တွေအနာဂံပုဂ္ဂိုလ်များမှာသာလီနေလို့ရတဲ့ဘုံဘဝဆိုတာကိုဆောက်တဲ့ဘုံကိုနေရ ကိုဆောက်တဲ့အိမ်ကိုနေရကိုကရိုးရိုးတထပ်တိုက်ပဲဆောက်ထားပြီးတော့ဆယ်ထပ်တိုက်ပေါ်ငါတက်နေခြင်းလို့မရဘူးကိုမပိုင်လို့ကိုဆောက်တာတထပ်အိမ်ပဲဆောက်လို့ဆယ်ထပ်တိုက်ကြီးဆောက်ထားရင်ဆယ်ထပ်အိမ်ကြီးကိုနေရတယ် အခုလဲလူဘဝကပထမဇန်ရအောင်အထုတ်တဲ့ပုဂ္ဂိုလ်ကပထမဇန်ဗြဟ္မဘုံမှာသွားနေရတည်တဲ့ခါကျတော့ဒုတိယဇန်ရအောင်လုပ်တဲ့ပုဂ္ဂိုလ်ကဒုတိယဇန်ဘုံမှာပဲသွားပြီးတော့ဗြဟ္မဖြစ်တယ်တတိယဇန်စတုထဇန်ဒီတိုင်းပဲဟောရူပဗြဟ္မအရူပဗြဟ္မတွေလဲရုပ်တာရှိနာမရှိနာမရှိရုပ်ရုပ်တာရှိအဲ့လိုဘုံနေရာလဲလူဘဝအထုတ်ခဲ့တဲ့တရားအလျော်ပဲသူကသွားနေရအဲ့စောသောကသုဒ္ဓဝါဒ၅ဘုံကြတော့အနာဂါမိမက်ကို ရပြီးမှသာလေအဲ့ဒီဘုံမှာသွားဖြစ်ရဒါကြောင့်မို့အဲ့ဒီသုဒ္ဓဝါဒ၅ဘုံကလွဲရင်ကြံတဲ့ဘုံတွေဥဇနုတ္တတွေမဖြစ်ဘူးတာမရှိဘူးအဲ့ဒီလိုဗြဟ္မဘုံတွေရောက်ပါရတန်းနဲ့ဥဇနုတ္တတွေဘာကြောင့်အပေဘုံပြန်ပြန်ဆင်းရတာလဲအခုဗြဟ္မာဖြစ်တယ်ဗြဟ္မာပြည်တဝင်းဝင်းဝါစခြင်းတရှုံရှုံဘုရားရှင်လက်ထက်ကဝက်မာလေးကိုကြည်ပြီးမြတ်စွာဘုရားကြည်ပြုံးတယ် ရှင်အနန္ဒအရှင်ဘုရားဘာဖြစ်လို့ပြုံးလဲ။အော်ဒီဘက်မှာလေကအရင်ဘဝတုန်းကတရားတွေအားထုတ်ပြီးတော့ပထမဇန်နေရပြီးတော့ဗြမပြီဖြစ်တာအဲ့ဒီဗြမဘဝနေသေးလူဖြစ်လူဘဝမှာကလေးဘဝနဲ့သေအခုဝက်လေးပြန်ဖြစ်ငါအဲ့ဒါကြည့်ပြီးပြုံးနေတာအဲ့ဒီလိုဘဝတွေမှာတက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်ဖြစ်နေရတာဥစဉ်တော်တရားတော်မတွေဘာကြောင့်တော့ဆိုတော့အဲ့ဒီဒိဋ္ဌိကြောင့် အဲ့ဒီဒိဋ္ဌိကဘယ်ဒိဋ္ဌိလဲသက္ကာယဒိဋ္ဌိအဲ့ဒီသက္ကာယဒိဋ္ဌိရှိလို့နတ်ပြည်ဗြဟ္မပြည်မတက်တော့ဘူးလားဖေဟာလို့မေးအဲ့လိုတော့မဟုတ်ဘူးဗြဟ္မပြည်လည်းရောက်တယ်နတ်ပြည်လည်းရောက်တယ်ဒါပေမဲ့ပြန်ကြတယ်ဦးဇင်းတို့ငငယ်တုန်းကဦးဇင်းတို့ရဲ့ဟိုးရွာเจ้าဆရာတော်ကြီးဖေဟာတပမြောက်ကလေးမွေးထားတယ်ကျောင်းသားလေးတွေရှေ့မှာမြောက်ကလေးကိုစပြတာ မြောက်ကလေးကိုတခါတဲ့တချွန်းလေးနဲ့ထိုးမှလို့ခြောက်လိုက်မြောက်ကလေးကကွီးဆိုပေါ်တက်ပြေးကြိုက်သလောက်တက်ပြေးအဲအောက်ပြန်ဆွဲချတာပါခါကြိုးနဲ့ချီထားတာဟုတ်ခါကြိုးနဲ့ချီထားတော့အဲ့ဒီမြောက်လေးကအကြောက်ပြီးအပေါ်တစ်ပင်ထိတ်တက်ပြေးအောက်ကနေကြိုးဆွဲချလိုက်တော့မြောက်ကအောက်ပြန်ပြီးရောက်လာပြန်အာတခါကြောင်းသားတွေအစုနေတော့တခါ၆ပြလိုက်ပြန်ပြီမြောက်ကတက်ပြေးဘလောက်တက်ပြေးပြေးကြိုးဆွဲချတာနဲ့အောက်ပဲပြန်ရောက်ရတာအဲ့ဒီလိုပဲ မြောက်ရဲ့ခါကြိုးချီထားသလိုဦးဇင်းတို့ဒကာတော်မတွေဦးဇင်းတို့တွေကလည်းပဲအဲ့ဒီဒိဋ္ဌိဆိုတဲ့ငါကိုငါဟာလို့အယူလွဲထားတဲ့အဲ့ဒီဒိဋ္ဌိကြီးကတန်လန်းကြီးနဲ့ဆိုတော့ဗြမပြည်သွားလဲခဏပြီးအောက်ပြန်ရောက်တာနတ်ပြည်တက်လဲခဏပဲအောက်ပြန်ရောက်တာဘာကြောင့်အဲ့ဒီဒိဋ္ဌိမပြုတ်သေးလို့အဲ့ဒါကို အခုနာမရူပပဋိစေဒညာအပိုင်းမှာကြတော့ဦးဇင်းတို့ဒကာဒကမတွေအဲ့ဒီဒိဋ္ဌိကို ခွာရမယ် အဲ့ဒိဋ္ဌိကိုဘယ်လိုခွာမလဲကဲအခုပထဝီလို့ပြောတဲ့ဓာတ်သဘောပထဝီဓာတ်ဒေသောအဘောဝါယောအဲ့ဒီဓာတ်သဘောရုပ်သဘောတွေကိုဉာဏ်နဲ့သုံးသပ်တဲ့အခါကျတော့အဲ့ဒီရုပ်တွေဟာငါပိုင်သလားမပိုင်ဘူးလားလို့ဉာဏ်နဲ့ဆင်ញင်ကြည့်ဉာဏ်နဲ့ဆင်ញင်ကြည့်တဲ့အခါကျတော့အဲ့ဒီပထဝီဓာတ် ဆိုတဲ့ဓာတ်သဘောကလည်းပိုင်တယ်ဆိုလို့ရှိရင်အဲ့တောက်နိုင်တင်းနိုင်ငါမကြိုက်ဘူးမပေါ်နဲ့လို့အမိန်ပေးကြည့်မရဘူးပူဓာကြီးပေါ်တော့အဲ့ဒါကြီးမပေါ်နဲ့ငါအဲ့ဒါကြီးကိုမကြိုက်ဘူးဆိုအမိန်ပေးကြည့်ရမလားမရဘူးပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးဟာသူ့အနတ်သူတမျိုးပြီးတမျိုးပေါ်ပြတင်းနာပေါ်လိုက်တောက်နာပေါ်လိုက်ပူဓာပေါ်လိုက်အေးဓာပေါ်လိုက် တင်းနာပေါ်လိုက်ကြက်ဓာပေါ်လိုက်ဆို့ဓာပေါ်လိုက်တစ်ဓာပေါ်လိုက်နဲ့ အမျိုးမျိုးပေါ်ပေါ်ပေါ်ပေါ်ပြနေတဲ့သဘောဟာကိုပိုင်နာဘာတစ်ခုမှမရှိဘူးအဲ့ဒီပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်သဘောတွေဟာသူ့သဘောသူဆောင်းနေတာသူ့အလုပ်သူလုပ်နေတာအဲ့ဒီတော့အဲ့ဒီဓာတ်သဘောတွေကကိုပိုင်သလားဆိုတော့အဲ့ဒီဓာတ်သဘောတွေကလည်းကိုမပိုင်ဘူးတဲ့ခြေသားတို့နော်အဲ့ဒီပထဝီဓာတ်ကြီးရဲ့အစအလဲအဆုံးတဲ့ နော်တရားထိုင်တဲ့အခါကျတော့တောင့်လာတယ်တင်းလာတယ်ဆိုတော့ပထဝီဓာတ်ကြီးကပေါ်လာပေါ်လာတဲ့အခါကျအဲ့ပေါ်လာတဲ့ပထဝီဓာတ်ရဲ့အစအလယ်အဆုံးကို မြင်အောင်ကြည့်စောင့်ကြည့်တတိထားကြည့်နော်အဲ့ဒီပထဝီဓာတ်ရဲ့အနိစ္စကို မြင်လာလိမ့်မယ်ရသော်ဖျားသားတော်ရာဟုလောက်ပေးတာနော်အနိစ္စ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 ပထဝီဓာတ်ရဲ့အနိစ္စကိုမြင်ပြီရသော်ဖေရသားတော်ရာဟုလာကိုချစ်တာတဲ့အဲ့ပထဝီဓာတ်ရဲ့အနိစ္စမမြဲတာကိုချစ်တာမြင်အောင်ကြည်သန်းတဲ့အဲ့ဒီတေဇောဓာတ်ကြီးကလည်းအဲ့လိုပဲပူတယ်နည်းနည်းပူတယ်များများပူတယ်အများကြီးပူပြီးအဲ့ပူတာကြီးကတခါတည်းချုပ်သွားပြန်တယ်အဲ့ဒီတေဇောဓာတ်ရဲ့အစအလယ်ဆုံးကိုမြင်မြင်အောင်ကြည်တယ်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 အဲ့ဒီဝါရောဓာတ်ရဲ့တွန်းသဘောကံသဘောတွေကလည်းကြိလိုက်တဲ့အခါကျတော့ तू ကလည်းမြဲတာမရှိဘူး။အော်ဝါရောဓာတ်ကလည်းသူ့သဘောသူဆောင်မမြဲပါလား။အာဘောဓာတ်အဲ့ဒီဓာတ်သုံးပါးကို နောက်ကနေဖွဲ့စည်းပေးတဲ့အာဘောဓာတ်အဲ့ဒီဖွဲ့စည်းယောစီအာဘောဆိုတဲ့ဓာတ်တွေကလည်းကြက်လာတယ်ဆိုလာတယ်တက်လာတယ်ချွေးတွေထွက်လာတယ်တလိပ်တွေကြက်လာတယ်ဆိုလာတယ်။ အဲ့ဒီလိုဖြစ်လာတဲ့သဘောကြီးကိုလည်းမြင်အောင်ကြည့်တဲ့ကြည့်တဲ့အခါကျတော့သူကလည်းမမြဲဘူးပြောင်းလဲနေတယ်အဲ့ဒီမမြဲခြင်းဆင်းရဲခြင်းအစိုးမရခြင်းဆိုတဲ့ပထဝီတေဇောအာဘောဝါယောကိုချက်သားရဟုလားမင်းကိုပိုင်ဟုတ်ရလားမင်းမြင်အောင်ကြည့်တယ်မြဲလည်းမမြဲဘူးဆင်းလဲဆင်းရဲတယ်ဘာကြောင့်ဆင်းရဲတာအမြဲမပြတ်အဲ့ဒီလိုဖောက်ပြန်ပြောင်းလဲပျက်စီးနေရလို့ဒုက္ခလို့ဘုရားဟောတာ ကိုပိုင်သလားဆိုတော့ကိုလည်းမပိုင်ဘူးတဲ့ကိုပိုင်တယ်ဆိုရင်ကဲအဲ့ဒါကြီးမပေါ်သေးနဲ့လို့အမိန်ပေးကြည်သမ်းပါလားတဲ့မရဘူးတဲ့အမိန်လည်းပေးလို့မရဘူးပြောလို့လည်းမရဘူးဆိုလို့လည်းမရတဲ့အဲ့ဒီအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာညာ၃ပါးနဲ့ပိုင်းခြားကြည့်တော့လေဘာတစ်ခုမှကိုပိုင်တာမရှိဆိုင်တာမရှိမမြဲခြင်းဆင်းရဲခြင်းအစိုးမရခြင်းကိုတွေ့နေတဲ့အဲ့ဒီဓာတ်ကြီး၄ပါး အဲ့ဒီအပေါ်မှာချစ်တာတဲ့ငါသူတစ်ပါးယောက်ျားမိန်းမရှိလို့လားပြောင်းလဲတတ်တဲ့သဘာဝတရားတွေပေါ်ပြတတ်တဲ့ဓာတ်သဘောတွေနော်အဲ့ဒီဓာတ်သဘောတွေကကြည့်တော့ပြောင်းပြောင်းပြောင်းပြောင်းသွားတာကိုရုပ်လို့ပြောလိုက်ပြီနော်အဲ့တော့အဲ့ဒီရုပ်လို့ပြောတဲ့သဘောတွေဟာလေသူ့အတူဖောက်ပြန်နေတယ်သူ့အတူပြောင်းလဲနေတယ်အဲ့ဒီဖောက်ပြန်နေတဲ့ပြောင်းလဲနေတဲ့အဲ့ဒီရုပ်တရားတွေ ချက်သားတဲ့မင်းကိုယ်ပိုင်ဟုတ်သလားမဟုတ်ပါဘူးဖေ။နော်အဲ့ဒါဒီအမျက်မပြတ်ဖောက်ပြန်ပြောင်းလဲနေရလို့ချမ်းသာလားဆင်းရဲလားဆိုတော့ဆင်းရဲပါဖေ။အဲ့ဒီပြောင်းလဲနေတဲ့သဘောကိုချစ်သားမင်းမပြောင်းနဲ့လို့မင်းအမိန်ပေးလို့ရမရဘူးဖေ။အဲ့ဒါဆိုမင်းအစိုးရသလားမရဘူးဖေ။နေတံမမနေသောဟမတမီနမေသော အတ္တာတိရသော်ဖေ။ချစ်သားတဲ့မမြဲခြင်း ဆင်းရဲခြင်းအစိုးမရခြင်းနေနဲ့ပြည့်နေတဲ့အဲ့ဒီပြောင်းလဲတတ်တဲ့ရုပ်သဘောတွေပေါ်ပြတတ်တဲ့ဓာတ်သဘောရုပ်ကပြောင်းလဲနေတယ်ဓာတ်တွေကပေါ်ပြနေတယ်ပေါ်ပြတဲ့သဘောတွေပြောင်းလဲလို့ရုပ်ဓာတ်တွဲခေါ်လိုက်တော့နော်ရုပ်သဘောဓာတ်သဘောတွေဟာဒီကြောင့်မို့ရုပ်လို့ပြောလိုက်တာနဲ့ဓာတ်ကြီးလေးပါးကိုပဲဆွဲထုတ်ရတယ်။ဘာလို့လဲဆိုတော့ဓာတ်ကြီးလေးပါးရဲ့ပြောင်းလဲတဲ့သဘောကိုရုပ်လို့ခေါ်တာဆိုတော့ဓာတ်လေးပါးကို အရင်ထောမပြရင်ရုပ်ဆိုတာရှားစရာနေရာမရှိဘူးရုပ်ဆိုတာကဘာလို့လဲဆိုတော့အဲ့ဒီပြညတ်ထဲကနေမှပရမတ်ကိုဆွဲယူရတာပရမတ်တရားကိုတက်တက်ပြောပါဆိုရင်စွန်းလုံးဆရာတော်ကြီးပြောတယ်အရှင်ဘုရားတဲ့ပရမတ်သဘောနဲ့ပဲပြောပြီးပရမတ်နဲ့နေပါလားတဲ့ဘာလို့ဒီပြညတ်နယ်ကြီးဆင်းရဲတဲ့အထက်မှာအရှင်ဘုရားတဲ့ပရမတ်ပဲဒါနေမယ်ဆိုရင်တော့ဥက္ကဝိလက်ပိုက်နေုံရှိတော့ဘာမလို့တော့ဘူးတဲ့နော်ပရမတ်ဆိုတာ ပြောပြလို့မရဘူးပညာနဲ့ရှင်ပြောမှပရမတ်ဆိုတာသိတာเนาะအဲ့ဒါကြောင့်မို့အခုပထဝီတေသောအဘောဝါယောဆိုတဲ့ဒီကပညာတရားတွေကိုဖះကအရင်ဆုံးဆွဲထုတ်ပြီးမှအဲ့ပညာထဲကနေမှပြောင်းလဲတတ်တဲ့သဘောဟာခြေသားတို့ရုပ်တရားပဲအဲ့ဒီပထဝီတေသောအဘောဝါယောတွေရဲ့ပြောင်းလဲတတ်တဲ့ရုပ်သဘောကိုခြေသားတို့မင်းတို့သေသေးချာချာညာနဲ့ကြည့်တော့ အဲ့ဒီမှာမြဲတာကို တွေ့သလားမမြဲတာကို တွေ့သလားဆိုတော့မမြဲတဲ့အနိစ္စကိုတွေ့ပါတယ်ဖေ။ချမ်းသာတွေ့သလားဆင်းရဲတွေ့သလားဆိုတော့ဆင်းရဲတဲ့ဒုက္ခကိုပဲတွေ့ပါတယ်ဖေ။အတ္တကိုတွေ့သလားအနတ္တတွေ့သလားမင်းတို့အစိုးအစိုးရသလားပိုင်သလားဆိုတဲ့မပိုင်တဲ့အနတ္တကို တွေ့ပါတယ်ဖေ။အတ္တဆိုတာရှာမရပါဘူး။အဲ့ဒါကိုဦးဇင်းတို့လောကမှာရှိနေတဲ့လူတွေအကုန်လုံးက ငါယုံငါယုံလို့ငါငါငါလို့အတ္တအပြင်ယူကြတယ်ဒီယုတ်ကြီးကဒီလောက်ဖောက်ပြန်ပျက်စီးပြီးတော့နှိမ့်ဆက်နေတာကိုဒုက္ခလို့မမြင်မဲနဲ့ဒုက္ခလို့မြင်နေကြတယ်အမြဲမပြတ်ဒလဇဖောက်ပြန်ပြောင်းလဲပျက်စီးနေတဲ့အနိစ္စကိုမမြင်မဲနဲ့မြဲတယ်လို့နိစ္စလို့ထင်နေကြတယ်ချက်သား အဲ့တော့ဦးဇင်းတို့တရားအားထုတ်တဲ့တရားယောဂီများအားလုံးကဘာလုပ်ရမလဲဒီရုပ်တရားကြီးဆိုတာငါကိုယ်လည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအဲ့ဒီရုပ်တရားတွေဟာအခုကြာကြာထိုင်ကြည့်ကြည့်ကြိုက်သလောက်ကြည့်တဏေကုံကြည့်တဏေကုံဖောက်ပြန်ပြောင်းလဲနေတဲ့အနိစ္စရဲ့လက္ခဏာတွေဒုက္ခရဲ့လက္ခဏာတွေအနတ္တလက္ခဏာအဲ့ဒီလက္ခဏာ၃ပါးပဲသူကပြနေအဲ့ဒီလက္ခဏာတွေကိုဥစဉ်တို့တွေက အခုနောက်ညာနေမှာမြင်အောင်ကြည့်မှာအခုဒီညာမှာကြတော့ရုပ်ကိုပိုင်းခြားပြီးတော့ဦးဇင်းတို့ကမြင်အောင်လို့ပြောပြရုပ်သဘောဆိုတာအပူကြောင့်အဲကြောင့်တင်းတာတစ်မျိုးတောက်တာတစ်မျိုးပူတာတစ်မျိုးအေးတာတစ်အမျိုးမျိုးဖောက်ပြန်ပြနေတယ်ပြောင်းလဲပြနေတယ်ပျက်စီးပြနေတယ်ဆိုတာဒီရုပ်ရဲ့သဘာဝရုပ်သဘာဝကဘာလဲ ဖောက်ပြန်ပြောင်းလဲပြီးတော့ပြနေတာသည်ရုပ်တဘာဝအဲ့ဒီရုပ်ရဲ့တာမင်ညလို့ပြောလိုက်ရင်ဘာလဲအနေစာရဲ့လက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာရေး၃ပါးတင်ရှုရင်တာမင်ညလက္ခဏာဖောက်ပြန်ခြင်းပြောင်းလဲခြင်းတဘာဝပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးတွေရဲ့ဖောက်ပြန်ပြောင်းလဲနေတဲ့တဘာဝကိုအရင်ဆုံးမြင်အောင်ကြည့်ရမယ်။ဘာကြောင့်လဲ။တဘာဝလက္ခဏာကိုမြင်ရမယ် ရုပ်ဆိုတာဒီလိုပဲနော်ဖောက်ပြန်တတ်တယ်ပြောင်းလဲတတ်တယ်ဆိုတာကိုမြင်ရင်ဦးဇင်းတို့ဒကာဒကမတွေရုပ်တဘာဝမြင်ပြီးရုပ်တဘာဝမြင်မှနာမ်တဘာဝတွေမြင်မှဟောနောက်ဉာဏ်သင်၁၀ပါးထဲမှာလာမယ်တမတ္တနဉာဏ်ဆိုတော့အဲ့ဒီကြတော့မှအနိစ္စဒုက္ခအနတ္တရှုအခုကအဲ့ဒီရှုတဲ့စီမသွားသေးဘူးရုပ်သဘောတွေကိုပဲအခုပိုင်းခြားပြီးတော့ဒကာဒကမတွေမြင်အောင်ကြည့်ခိုင်းနေတာ ညာနဲ့အရင်ဆုံးလှုပ်ခိုင်းနေတာလေ့လာခိုင်းနေတာဒီခန္ဓာကိုယ်ကြီးဟာငါတို့ပိုင်တယ်လို့ထင်နေတဲ့ဒီယုတ်ကြီးဟာငါတို့မပိုင်ဘူးဆိုတာကိုဒိဋ္ဌိအယူလွဲတာကို အခုအမြင်မှန်တဲ့တမာဒိဋ္ဌိအမြင်ကိုအခုညံသွင်းပေးတဲ့အဆင့်မရှိသေးတယ်။အော်ယုတ်တရားတွေဆိုတာ ပထဝီတေသောအာဘောဝါယောဝဏခန္ဓာရတ္တဩဇာဆိုတဲ့ဒီအထကလယုတ်၈ပါးနဲ့ဖွဲ့စည်းထားတဲ့ ဟောဒီရုပ်ကြီးဟာဘာတစ်ခုမှငါပိုင်တာမရှိဘူးငါဆိုင်တာမရှိဘူးသူ့အတူဒီရုပ်ကြီးကလည်းအမြဲတမ်းဗုဒ္ဓတမျိုးအေရာတမျိုးထုံနာတမျိုးဂျင်နာတမျိုးကြိုက်တာတမျိုးအမျိုးမျိုးဖောက်ပြန်ခြင်းပြောင်းလဲခြင်းတွေနဲ့ပြည့်နေပါလားလို့ဒီယုတ်ကြီးကိုအဲ့လိုမြင်အောင်ကြည့်အဲ့တော့ဟုတ်ပြီဦးဇင်းတော်တရားဓမ္မတွေဒီယုတ်ကိုတရားရှုရူပပရိစေတာယုတ်ကိုပိုင်းခြားပြီးရှုတဲ့အပိုင်း ရုပ်ကိုပိုင်းခြားရှုတဲ့အခါကျတော့ဥစဉ်တော့ဒကာဒကမသည်ရုပ်ရဲ့သဘောကဘာလဲသူကမတိတတ်ဘူးဖောက်ပြန်တတ်တာပျက်စီးတတ်တာပြောင်းလဲတတ်တာပဲရှိတယ်ရုပ်မှန်သမျှမသိဘူးသိတာနာမ်လို့ခေါ်တယ်အဲ့ဒါကနာမ်တရားကနောက်ရကြမှာဥစဉ်နာမ်ကိုတက်တက်ရှင်းတန်ထုတ်မယ်ဒီနေ့ဘာမှမတိတတ်တဲ့သူသဘောသူပေါ်ပြနေတဲ့ရုပ်ကြီးအဲ့ဒီရုပ်ကြီးတက်တက်ကြီးပဲဒီတိုင်းနေရင် ဦးဇင်းတို့အိပ်ပျော်သွားတဲ့အခါဦးဇင်းတို့တရားဓမ္မတွေခန္ဓာကိုယ်ကငါကပက်လက်ကြီးလားစောင်းနေတာလားအိပ်ပျော်နေတဲ့အချိန်မသိဘူးမေဈေးနဲ့ထိုးပြီးတော့ဘိုက်ခွဲခြေတော့ဖြတ်လှိဖြတ်လုံနေတဲ့အချိန်ဦးဇင်းတို့တွေမသိဘူးဘာကြောင့်လဲရုပ်ဆိုတာမသိတတ်တဲ့သဘောရုပ်သဘောဆိုတာမသိတတ်ဘူးသူ့အတူဖောက်ပြန်နေတာပဲရှိတယ်ပြောင်းလဲနေတာပဲရှိတယ်တစ်မျိုးပြီးတစ်မျိုးဖောက်ပြန်ခြင်းပြောင်းလဲခြင်းတွေနဲ့ ပြည့်နေတာကရုပ်ရဲ့သဘာဝတဲ့သူ့ဟာသူဖောက်ပြန်နေတာပြောင်းလဲနေတာအဲ့ဒီရုပ်ကြီးကဒီတိုင်းဖောက်ပြန်ပြောင်းလဲပြီးတော့တစ်ဖြည်းဖြည်းချင်းတစ်ဖြည်းဖြည်းချင်းနဲ့အခုဆွေးမြေ့လာပြီးယိုယွင်းလာပြီးအိုမင်းလာပြီးဆန်တွေဖြူလာပြီးခါတွေကိုင်းလာပြီးနားတွေထိုင်းလာပြီးသွားတွေကြွေလာပြီးအသားရည်တွေတွန့်လာပြီးအဲ့ဒါဘာလဲရုပ်အစင်တွေပြောင်းနေတာ အဲ့ဒီရုပ်အစဉ်ပြောင်းနေတဲ့ပြောင်းနေတဲ့ရုပ်အစဉ်ကြီးရုပ်အစဉ်ကြီးဟာ ဥစ္စံတော်တရားဓမ္မတွေညာနဲ့အရာကိုသေးသေးခြားခြားကြည့်တရားအထုတ်တဲ့အခါကျတော့ဥစ္စံတို့ကဲဟုတ်ပြီဥစ္စံအခုအထုတ်စင်လေးနဲ့တွဲပြီးတော့ညာလိုက်ပုံလေးကိုဥစ္စံပြဥစ္စံတို့ခန္ဓာကိုယ်မှာပထဝီတေသောအာဘောဝါယောဆိုဓာတ်ကြီး၄မျိုးအဲ့ဒီဓာတ်၄ပါးမှာလည်းပဲတဲ့ ဘယ်ဓာတ်ကစပြီးတော့ရှုရင်လွယ်တယ်လဲဆိုတော့ဝါယောဓာတ်တွန်းသဘောကန်သဘောကစလိုက်တယ်နော်ဒါကစားပြတဲ့အတိုင်းပြောရတာနော်ဝါယောဓာတ်တွန်းတတ်တဲ့ကန်တတ်တဲ့သဘောကဘယ်မှာစပြီးတော့ခန္ဓာကိုကြည့်ရင်တွေ့လဲဆိုနာသီဝမှာလေလေးဝါယောဓာတ်ဆိုတဲ့လေလေးကတွန်းလိုက်ကန်လိုက်နဲ့ ဒီတိုင်းဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်ဆိုရင်အဲ့ဒါအာနာပါနာအဲ့ဒါပြညတ်တွန်းသဘောကံသဘောကိုကြည့်ရင်ပရမတ်လေရှူတာလေးကိုကြည့်နေပြညတ်လေဒီပြညတ်ထွက်တဲ့လေဒီပြညတ်ဝင်တဲ့လေဒီပြညတ်ပရမတ်ကဘာလဲဆိုတော့တွန်းတဲ့သဘောတတ္တိလေးကံထွက်သွားတဲ့သဘောတတ္တိလေးလေလေးကိုကဲကိုကအသာလေးပဲဒီတိုင်းမှငါရှူလည်းမရှူငါချက်လည်းမချက်ဘူးဆိုပြီးတော့ဒီတိုင်းလေးနေကြည့်သူကသူတွန်းပြီးတော့သူကသူ ဝင်သွားတယ်အဲ့ဒါလေးကိုတွန်းတဲ့သဘောလို့ပြောတာကဲတွန်းတဲ့သဘောလေးလေးလေးဝင်သွားပြီငါဒီတိုင်းထားလိုက်မယ်ဆိုထားကြည့်လိုက်မရဘူးတော်တော်ကြာတော့တခါတည်းပြန်ပြီးတော့ကံပြီးထွက်သွားအဲ့တွန်းလိုက်တဲ့သဘောလေးကံပြီးတော့ထွက်သွားတဲ့သဘောလေးအဲ့ဒီသဘောလေးကိုကြည့်ရင်အဲ့ဒါပရမတ်ဝါယော တွန်းတဲ့သဘောကန်တဲ့သဘောလက်နဲ့လည်းကင်ပြလို့မရဘူးဆုပ်ပြလို့လည်းမရဘူးဓာတ်တလို့ပါလို့မရဘူးဘာနဲ့သိရလဲဆိုဦးဇင်းတို့ဒကာဒကမတွေအဲ့ဒါညံလေးနဲ့ပဲသိရပါသည်ညံလေးနဲ့ပဲကြည့်လို့ရတယ်နော်တွန်းလိုက်တဲ့သဘောလေးကန်လိုက်တဲ့သဘောလေးအဲ့ဒီတွန်းနဲ့ကန်တဲ့သဘောလေးကိုညံနဲ့ကြည့်တဲ့အခါကျတော့ဒီမှာတွန်းပြီးတော့ဝင်သွားတဲ့အခါဆိုတခါလေးဘယ်ထိရောက်သွားလဲဟုတ်မလားခေါင်းတွေထိရောက်သွား ခေါင်းတွေအထိကိုတခါတည်းတွန်းပြီးတော့အကုန်လုံးရောက်သွားတယ်နော်တွန်းလိုက်တဲ့သဘောကန်ထုတ်လိုက်တဲ့သဘောကလည်းတခါတည်းညနာတပြင်လုံးကနေဒီမှာရင်ညွန့်နေဘိုက်တွေကနေပြီးတော့လေတွေအကုန်တွန်းထွက်သွားတယ်ပြန်ပြီးကန်ထွက်သွားတယ်တွန်းလိုက်တဲ့သဘောကန်လိုက်တဲ့သဘောသဘောလေးကိုကြည့်နေတာကြည့်နေရင်နဲ့နှာသီးဝါးကနေမှတွန်းနာကန်နာလဲကြည့်နေရင်နဲ့နောက်ကြတော့ဘာတွေမြင်လား ခေါင်းတွေမျက်နှာတွေမှာတွန်းသဘောကန်သဘောတွေပေါ်လာတောက်လာတဲ့သဘောတွေကလည်းနောက်ကျတော့ပေါ်လာတင်းလာတဲ့သဘောတွေပေါ်လာဒီနှစ်ဖူးပြင်းကြီးတွေတင်းလာတာတွေကြက်လာတာတွေခေါင်းကြီးတွေကြက်လာတာတွေပေါ်လာတတ်တင်းသဘောတောင်သဘောတွန်းသဘောကန်သဘောဘာတွေပေါ်ပေါ်ပေါ်လာတဲ့သဘောတွေကိုအသာလေးတတိထားပြီးတော့နောက်တော့ကြည့်တာကြည်ရင်ကြည်ရင်ကြည်ရင်နဲ့တဏှာတဲ့နဲ့လည်းစိုက်မကြည့်နဲ့ ဖြန့်ဖြန့်ကြည့်တာခေါင်းတစ်ခုဆိုခေါင်းတစ်ခုလုံးကြည့်လိုက်တဲ့အခါကျတော့တင်းလာတဲ့သဘောတွေပြန်ပြီးတော့ယော့သွားတဲ့သဘောတွေကြက်လာတဲ့သဘောတွေတင်းလာတာပိုးလာတာရှိန်ရှိန်ရှိန်ချင်းဖြစ်လာတောင့်လာတာတမျိုးမဟုတ် တမျိုးခန္ဓာကြီးပြလာအဲ့ဒီပြလာတဲ့သဘောပြလာတဲ့လက္ခဏာကို မြင်အောင်ကြည့်ရင်အဲ့ဒါရုပ်လက္ခဏာဒီလောက်ထိလိုက်နိုင်လားဦးဇင်းတို့တရားတော်မတွေ မခက်သေးဘူးနော်အဲမခက်ခဲသေးဘူးဒီလောက်ကတော့လိုက်နိုင်သေးတယ်နော်ဦးဇင်ရရှေ့ဟောစရာအများကြီးကြံသေးတယ်နော်အခြေခံလေးတွန်းသဘောကံသဘောလေးကနေတခါတကမတွေလိုက်လာရင်လိုက်လာရင်နဲ့ခန္ဓာကြီးတစ်ခုလုံးကိုတခါတည်းဟိုဘောလုံးတစ်ခုကိုလေထိုးတဲ့ခါကျတော့အကုန်လုံးတင်းလာတယ်လို့ခန္ဓာကိုလေတစ်ခုရှူလိုက်တာနဲ့တကောလုံးတွန်းသဘောတွေကသူ့အတူတကောလုံးပြန့်နှံ့သွားတယ် ပြန်ထုတ်လိုက်ရင်လည်းကန်ထွက်သွားတဲ့သဘောတွေအကုန်ပြန့်နှံ့သွားတာအဲ့ဒီမှာဝါရော့ဓာတ်ရဲ့တွန်းလိုက်တဲ့သဘောကန်လိုက်တဲ့သဘောကနောက်ကြတော့ခန္ဓာကိုယ်ကြီးတစ်ခုလုံးကိုအကုန်လုံးတမာတိအားကောင်းရင်အကုန်ကြည့်လို့ရအဲ့ဒီကြတော့တမာတိလိုပြီစောစောအစာပြီးတွန်းတယ်ကန်တယ်တွန်းတယ်ကန်တယ်လောက်တင်ရှုတဲ့အချိန်ကသိတယ်နည်းနည်းလောက်တမာတိနဲ့ယာသေးတယ်မျက်နာတွေတင်းလာတယ်နည်းနည်းတောင့်လာတာတွေကြက်လာတာတွေအထိနည်းနည်းတမာတိလောက်နဲ့ယာသေးတယ်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 အကုန်ပြန့်နှံ့နေပြီးတော့တဒိတ်ဒိတ်တရိပ်ရိပ်နဲ့ပေါ်လာတဲ့ညာအဲ့ဒါကိုသိဖို့ကြတော့ဦးဇင်းတို့ဒကာဒကမတွေတမာတိလိုပြီအဲ့ဒီနေရာမှာစိတ်တဝိတ္တုတမာတိလိုအပ်တဲ့တမာတိအတော်သင့်တော့ရှိမှရ။ဟောဥပ္ပစာရတမာတိပထမဇန်ဒုတိယဇန်တတိယဇန်ထိဦးဇင်းပြောတာမဟုတ်ဘူးနော်။အဲ့ဒီလောက်ထိရရင် ပေါ်ကောင်းတယ်။အဲ့ဒီလောက်ထိမရနိုင်လည်းပဲ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 အဲ့ဒီတင်းနဲ့တင်းနဲ့ဆိုတဲ့နေရာမှာတင်းနဲ့ဆိုပြီးသွားတင်ညာပေးတနေရာတဲ့စိုက်မရှိနဲ့အရန်ကြီးတင်းထွက်သွားလိမ့်မယ်ဘာလို့ကလဲဖြန့်ကြည့်ဖြန့်ကြည့်အဲ့လိုနဲ့ तू ကခေါင်းတစ်ခုလုံးကိုဖြန့်ကြည့်လက်ဖင်းတွေဖြန့်ကြည့်ခါးတွေဖြန့်ကြည့်ကြောတွေဖြန့်ကြည့်ဖြန့်ဖြန့်ဖြန့်ဖြန့်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီမှာဝါရောဓာတ်ရဲ့တွန်သဘောကံသဘောလှုပ်ရှားနေတဲ့သဘောတွေဟာညံနဲ့ကြည်တိုင်းကြည်တိုင်းကြည်တိုင်းကြည်တိုင်းမှာတခါတည်းဓာမီနဲ့ထိုးပြီးညအမှောင်မှာဓာမီနဲ့အလင်းမီနဲ့ ခေါ်ကြည့်ကြည့်တဲ့နေရာအကုန်မြင်ရသလိုတမာတိမျက်စိနဲ့ခန္ဓာကြီးကိုကြည့်လိုက်တဲ့အခါမှာတရိပ်ရိပ်ဒိဋ္ဌိနဲ့တောင်နေတဲ့သဘောတွေတင်းနေတဲ့သဘောတွေဒိဋ္ဌိဒိဋ္ဌိရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာမွားမွားမွားမွားနဲ့အဲ့ဒီမှာဓာလေးပါးရဲ့ဖောက်ပြန်တဲ့သဘောတွေဟာတမျိုးပြီးတမျိုးတမျိုးပြီးတမျိုးကြည်တိုင်းကြည်တိုင်းမှာမြင်နေပါလိမ့်မယ်။တောင်လာရာကြီးတွေလည်းမြင်လာလိမ့်မယ်။တင်းလာရာကြီးတွေလည်းမြင်လာလိမ့်မယ်။ တခါတည်းကြာကြာထိုင်းလာတဲ့ခါကျအောက်ကနေမှမီးတွေလျှော့ထားသလိုပိုပြီးတော့တက်လာတာရှိန်ရှိန်ရှိန်ရှိန်နဲ့အပူဓာတ်တွေတက်လာတာလည်းတွေ့ရလိမ့်မယ်ကြိုက်လာတာကြီးတွေခဲလာတာကြီးတွေထုံလာတာကြီးတွေကျင်လာတာကြီးတွေအော်ရုပ်အစင်တွေဟာတမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲနေပါလားလို့ဒါလေးပါရဲ့တရိပ်ရိပ်တမွားမွားနဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းဖောက်ပြန်ခြင်းပြောင်းလဲခြင်းဆိုတာတွေကို ညံနဲ့မှမြင်လာလိမ့်မယ်တင်နာကြီးတွေကလည်းပေါ်လာလိမ့်မယ်အဲ့ပေါ်လာတဲ့တင်နာရာရဲ့အစအလဲအဆုံးမြင်အောင်ကြည့်ပါပူလာတာပေါ်လာရင် ပူတာရဲ့အစအလဲအဆုံးမြင်အောင်ကြည့်ပါတောက်နာကြီးပေါ်လာရင် တောက်နာရဲ့အစအလဲအဆုံးမြင်အောင်ကြည့်ပါအဲ့ဒီလိုဦးဇင်းတော်ဒကာဒကာမတွေဒါဝိပဿနာယာနိကတက်တက်သွားတဲ့ပုံကောနော် ဝိပဿနာယာနိကတက်တက်သွားတဲ့ပုဂ္ဂိုလ်နဲ့တမထကနေသွားတဲ့ပုဂ္ဂိုလ်မတူဘူးတမထယာနိကသွားတဲ့ပုဂ္ဂိုလ်ကဟိုဘက်ပထမဇန်နဲ့ဒုတိယဇန်နဲ့တတိယဇန်နဲ့စတုထဇန်နဲ့ရပြီးမှ तू ကတမာတိကို မွဲမြူထားပြီးမှ तू ကရှုတာဒါကဥစဉ်တော့ကဒါလိုက်ဝိပဿနာတက်တာအခြေခံခဏခဏိကတမာတိလေးအနှဲငယ်တော့ရအောင်ယူပြီးမှ तू ကဒီပေါ်မှာကြည့်ရမယ်ကြည့်တဲ့အခါကျတော့ဥစဉ်တော့တွေတွေဒီကြောင့်မို့မြတ်စွာဘုရားက ဝိပဿနာယာနိကတက်တက်သွားတဲ့ပုဂ္ဂိုလ်ကဘယ်ကနေစရှုလို့ကောင်းလဲဆိုတော့ဓာတ်၄ပါးအစရှုတဲ့နော်ဓာတ်ကြီး၄ပါးကနေစပြီးတော့ရှုမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကရှုရတာလွယ်တယ်ဘာကြောင့်လဲဆိုတော့ပထမဇန်တမာရိဒုတိယဇန်တတိယဇန်စတုတ္ထဇန်ဆိုတဲ့တမာရိမရှိဘူးတမာရိမရှိတော့ဒီဓာတ်ကမ္မထန်တွေကနေစပြီးတော့ဓာတ်၄ပါးရဲ့ပေါ်လာတဲ့ပထဝီဓာတ်ရဲ့အစအလဲဆုံးတေသောဓာတ်ရဲ့အစအလဲဆုံးဝါယောဓာတ်ရဲ့အစအလဲဆုံးဆိုပြီးတော့အဲ့ဒီဓာတ်သဘောတွေရဲ့အစအလဲဆုံးအလှအစအလဲဆုံးတွေကို ထိုင်ပြီးတော့ကြည်ရင်းနဲ့ကြည်ရင်းနဲ့အဲ့ဒီမှာတွင်တမာတိတွေကပို့ပို့တက်လာခြေဆုံးခေါင်းဆုံးခန္ဓာကြီးတစ်ခုလုံးမှာမြားမြားမြားမြားပြီးတော့ဖြံဖြံဖြံဖြံမိကြည့်တမာတိမရှိရင်ပျောက်ထွက်သွားမှာတမာတိကအားနေနေရင်ရှူရင်းရှူရင်းနဲ့ဘာမှရှူစရာမရှိဘူးဖြစ်သွားလိမ့်မယ်လောက်တာလည်းမရှိတော့ဘူးတောင့်တာလည်းမရှိတော့ဘူးတင်းတာလည်းမရှိတော့ဘူးကြက်တာလည်းမရှိတော့ဘူးတမာတိအားနေနေတယ် ဟောတမာတိလေးကိုပြန်မွေးလိုက်အဲ့ဒီကျော်ဒေါနာကန္နာလေးပဲပြန်ကြည့်ဒေါနာကန္နာကိုတပည့်တော်မကြည့်တတ်ဘူးဗျာတပည့်တော်မှာခက်ရင်နေဆိုဝင်နာတိထွက်တာတိအာနာပါနာကမ္မထံပြန်လို့အဲ့ဒီလိုအာနာပါနာကမ္မထံလို့လို့ဝါယောဓာတ်ရဲ့တွန်းသဘောကံသဘောပဲလှုပ်လှုပ်အဲ့ဒီလိုနဲ့တမာတိကိုပြန်မွေးမွေးပြီးတော့တခါခန္ဓာကိုပြန်ကြည့်ရုပ်သဘောတွေအဲ့ဒီလိုပြန်ကြည့်လိုက်တဲ့အခါကျတော့ ပထမရုပ်ကြမ်းကြီးတွေတုန်းကတော့မြင်လွယ်တာပေါ့နော်တင်းသားကြီးတွေတောင်သားကြီးတွေကြက်သားကြီးတွေရှီတုန်းကတော့မြင်တာအဲ့ဒါကြီးတွေအကျမ်းသားတွေချုပ်သွားတဲ့အခါကျတော့ကိုကဘာရှုအမှမသိဘူးဖြစ်သွားတတ်တယ်အကျမ်းသားကြီးတွေကချုပ်သွားပြီးတင်းသားလည်းမရှိဘူးတောင်သားလည်းမရှိတော့ဘူးအဲ့ဒီကျတော့ခန္ဓာကိုယ်ပေါ်ကြည့်တော့လဲရိပ်ရိပ်လည်းမမြင်ရွရွလည်းမမြင်ဆိုတော့ပြင်းတာဖရာဘာရှုအမှမသိဘူးဆိုပြီးတော့အဲ့ဒီမှာပျောက်နေတတ်တယ်အဲ့ဒါပျောက်နေတာဘာကြောင့်လဲဆိုတော့တမာတိမရှိလို့ နော်ခန္ဓာကြီးကသူကအချိန်တိုင်းမှာကြည်တိုင်းကြည်တိုင်းမှာတရိပ်ရိပ်တရွရွတမွားမွားနဲ့တဖွာဖွာကြီးဖြစ်နေပါရဲ့တန်းနဲ့ကိုကအဲ့ဒါမမြင်တော့ရှုစရာကမရှိဘူးကိုကတောင်းနေတော့ကတင်းနေတော့ကအဲ့ဒီတော့ကတော့ရှုစရာရှိတယ်ဒါလေးပါးတွေကတခါလဲပြင်းထန်နေတော့အခုကျတော့ဘာမှမရှိတော့ဘူးဆိုဖြစ်သွားအဲ့ကျတော့ဘာပြန်လောက်ရမှာတော့တမာတိကိုပြန်မွေးပါဝင်နာတိထွက်တာတိမှတ်မှတ်တွန်းနာမှတ်မှတ်ကန္နာမှတ်မှတ် တမာတိရအောင်ပြန်လို့တမာတိရရင်ခန္ဓာကိုယ်ကြီးကိုပြန်ကြည့်ပြန်ကြည့်လိုက်တဲ့အခါကျတော့ခေါင်းပေါ်ကြည့်ရင်ခေါင်းလဲပင်ကြည့်ရင်လဲပင်တမာတိအားနဲ့ထိုးကြည့်ရင်ကြည့်တဲ့နေရာတိုင်းမှာကြည့်တဲ့နေရာတိုင်းမှာရိပ်ရိပ်ရွရွမွားမွားရှိန်ရှိန်ဖိမ့်ဖိမ့်ဒိတ်ဒိတ်တမျိုးမဟုတ်တမျိုးအဲ့ဒါတွေအကုန်ပေါ်ပြနေလိမ့်မယ်နော်အဲ့ဒါတွေပေါ်ပြလာတဲ့လက္ခဏာတိဥစ္စံတော်ဒကာမတွေလွယ်တာတွေခက်တာတွေဘယ်အချိန်မြင်အောင်ကိုကြည့်ရမှာနော် နိဗ္ဗာန်ကိုလိုချင်ပါတယ်ဆိုရင်အဲ့ဒီရုပ်မှမမြင်ဟိုဘက်ပရမတ်နာနဲ့ဟိုဟာတွေအဝေးကြီးမရဘူးเนาะမရဘူးဒီရုပ်မြင်နိုင်တဲ့မြင်လို့ရတဲ့ဒီရုပ်လက္ခဏာတွေတောင်မှဥစ္စံတော်ဒကာတော်မတွေရုပ်ကိုတောင်မှမသိသိနိုင်သေးပဲနဲ့ဟိုဘက်နန္တရားတွေသိသိမဲ့အကြောင်းကြိုးတွေအာဖြစ်တာတွေပြတ်တာတွေရှောက်ပြောနေဒီရုပ်တွေတောင်မှမသိသေးရင်မရဘူးတဲ့အဲ့ဒါရှောက်ကြော်ပြီးရှုရင်နောက်ဆုံးတော့ဂျွန်းပြန်ကြတာပဲနော်အောက်ကဒီ အခြေခံရုပ်တရားတွေနံတရားတွေဒီအကြောင်းကျိုးတွေတောင်မှမသိသေးဘဲနဲ့ဖြစ်တာတွေပြတ်တာတွေအနိစ္စဒုက္ခအနတ္တရှုမရသေးဘူးအဲ့ဒါကြောင့်မို့အခုဒီရုပ်တရားရဲ့သဘောတဘာဝကိုဥစ္စံတော်တရားဓမ္မတွေဉာဏ်နဲ့ကိုမြင်အောင်ကိုအရင်ဆုံးကြည့်ပါအဲ့လိုကြည့်တဲ့အခါကျတော့မှတမာရီကိုမွေးလိုက်ပြန်ကြည့်လိုက်တမာရီကိုမွေးယူလိုက်ကြည့်လိုက်ကြည့်ပါများလာတော့တင်းလာတဲ့သဘောတောင့်လာတဲ့သဘောရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာမွားမွားမွားမွား အမျိုးမျိုးအမျိုးမျိုးဖောက်ပြန်ခြင်းပြောင်းလဲခြင်းပျက်စီးခြင်းတွေဟာရုပ်ကြီးကသူ့အစဉ်သူပြနေပါလိမ့်မယ်အဲ့ဒီလိုပြနေတဲ့အခါကျတော့မှအဲ့ဒီပေါ်လာတဲ့တင်းတဲ့သဘောတွေတောက်တဲ့သဘောတွေရိပ်ရိပ်တွေရွာရွာတွေမောမောတွေပေါ်လာတွေရဲ့အပေါ်မှာပေါ်တဲ့နေရာ မှာပေါ်တဲ့နေရာမှာတမာတိကိုမွဲပြီးတော့တခါတည်းအဲ့နာကိုစောင့်ကြည့်အဲ့ဒီနာမှာတမာတိကို မွေးပြီးတော့ကြည်တယ်ကြည်တယ်ကြည်တယ်ကြည်တယ်နဲ့ ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဘာတွေပျောက်သွားမလဲခေါင်းဆိုတာပျောက်သွားအစာတုံးကခေါင်းမှာမြင်နေတယ်ခေါင်းကြီးနားမှာတင်းနေတယ်ကြက်နေတယ်ဆိုပြီးတော့ပြညတ်နဲ့တွဲမြင်တာနော်ပထမအဲ့ဒီပြညတ်ကတဖြည်းဖြည်းရှုပါများ ရှုပါများလာတဲ့အခါကျတော့ခေါင်းဆိုတာကြီးကပျောက်သွားတာတင်းတဲ့သဘောတောင်းတဲ့သဘောရွရွသဘော မောမောသဘောပဲပေါ်တော့တယ်ခေါင်းဆိုတာပျောက်သွားမယ်လက်ဆိုတာပျောက်သွားမယ် ခြေဆိုတာပျောက်သွားမယ်ကိုယ်ဆိုတာပျောက်သွားမယ်ခေါင်းကိုခြေလက်ဆိုတာပညာအဲ့ဒီပညာတိန်ထပစ်တော်ဟာအဲ့ဒီပညာကိုပြန်ခွာရမယ်ပညာခွာရမယ်ဆိုတော့ဒီပညာယုတ်ကြီးတဲကပဲပရမတ်ဆိုတာရှာလို့ရတာအာတရားဆိုတာပရမတ်ပဲရှုတာပညာမှန်တယ်အကုန်ပဲဆိုရင်လဲအဲ့ဒါမှားပြန်တယ်ဘာလို့လဲဆိုတော့အုံတို့ကအုံသီးတဲကရတာအုံသီးမရှိရင်အုံတို့ကမရဘူး အခုလည်းပဲဦးဇင်းတို့ကပရမတ်ယုံနံကိုရှုကျင်ပါတယ်ဆိုဘယ်ကရှာရမှာလဲဟောဒီပညာယုတ်ထဲကရှာရမှာဒီပညာယုတ်ကြီးတဲ့ကနေမှထိုင်ကြည့်တဲ့အခါကျမှခေါင်းကိုခြေလက်တန်းနဲ့ငုတ်တုတ်ကြီးထိုင်နေတဲ့ပညာယုတ်ကြီးတဲ့ကိုထိုင်ပြီးတော့ကြည့်တဲ့အခါကျမှတရိပ်ရိပ်တရွရွတမောမောနဲ့တောင်သဘောတင်းသဘောသဘောပေါ်ပြလာပရမတ်ယုံနံနေပေါ်လာမှာအဲ့ဒီပရမတ်ယုံနံတွေကိုစောင့်ပြီးကြည်ရင်ကြည်ရင်ကြည်ရင်နဲ့အဲ့ဒီမှာဘာကွယ်မလဲ ပြည့်ညတ်ယုတ်ကြီးကွဲလာမယ်ခေါင်းဆိုတာမရှိတော့ဘူးကိုယ်ဆိုတာမရှိတော့ဘူးခြေဆိုတာမရှိတော့ဘူးလက်ဆိုတာမရှိတော့ဘူးခေါင်းတွေကိုယ်တွေခြေတွေကပျောက်ပြီးတော့အဲ့ဒီမှာဘာတွေပေါ်လာရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရွာရွာရွာရွာတောင်းသဘောတင်းသဘောအဲ့သဘောတွေပဲတွေ့နေရလိမ့်မယ်အဲ့ဒီသဘောတွေတွေ့ပြီးတော့နေတဲ့အဆင့်အထိကိုဦးဇင်းတို့တရားဓမ္မတွေအခုတမာဒီမွေးလိုက်တမာဒီမွေးလိုက်စောင့်ကြည့်စောင့်ကြည့် အဲ့ဒီရုပ်သဘောကြီးပေါ်မှာအဲ့လိုနဲ့ကြည်ရင်ကြည်ရင်ကြည်ရင်နဲ့ကြတော့မှခေါင်းတွေကိုယ်တွေခြေတွေလက်တွေတန်တန်းတွေနမိတ်တွေအကုန်ပြောက်ပြီးတောင်းသဘောတင်းသဘောအဲ့ဒီသဘောတွေကိုတမာဓိနဲ့အဲ့ဒီမှာတင်းပြီးတော့ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဘာတွေဖြစ်လာတတ်လဲဆိုတော့ဒီနေရာမှာတယောက်နဲ့တယောက်မတူတချို့သောပုံကိုများကခန္ဓာကြီးဒီပကတိခန္ဓာပြောက်ပြီးတော့အတုပကြီးအပုတ်ကြီးအပွားကြီးဖြစ်လာတတ်တယ် အဲ့ဒါလည်းပညာယုတ်ပဲနော်ဒါပေမဲ့အဲ့ဒီပညာယုတ်ကတမာတိရှိမှပေါ်တဲ့အဲ့ဒါကပညာအပုတ်ကြီးအပွားကြီးပေါ်ရင်ပေါ်လာမယ်အယောစုကြီး ဖြစ်ချင်းဖြစ်လာမယ်ဒါမှမဟုတ်လို့ရှိရင်ဦးဇင်းတို့ရေခဲတုံးကြီးတခါတလေကားပေါ်ကနေမှရေခဲတုံးကြီးတွေချတဲ့ခါကျရေခဲတုံးကြီးအကြီးကြီးအယောင်ကဝင်းနေတာကြည်ပြီးတော့ဝင်းနေတာရေခဲတုံးကြီးအဲ့ဒီတန်တန်မျိုးလဲပေါ်ချင်းပေါ်လာ အဲ့ဒါကအခုဒီပညာရုပ်ကြီးကိုခွာထွက်ပြီးဟေးဆိုတာနဲ့တပြိုင်နက်တည်းတမာတိကတက်လာပြီဆိုလို့ရှိရင် အခုပြောတဲ့အဲ့ဒါဒီပင်လင်းပညာပဲရှိသေးရနော်နောက်ထပ်ထပ်ပေါ်မဲ့ပညာပရမတ်တွေကိုရှူရင်းနဲ့တခါတည်းနောက်ထပ်ပညာတွေပဲထပ်ပြန်ထွက်လာတာနော်ရေခဲတုံးကြီးလိုကြီးကြည်နေတဲ့ခန္ဓာကြီးလည်းဖြစ်ချင်းဖြစ်လာမယ်အတုပကြီးတွေလိုလည်းဖြစ်ချင်းဖြစ်လာမယ်အယောစုကြီးတွေလိုဖြစ်ချင်းလည်းဖြစ်လာမယ်နော် အဲ့ဒီကနေမှသဲကံပါကြီးတွေပြိုးနေသလိုဖွာဖွာဖွာဖွာလည်းဖြစ်ချင်းဖြစ်လာမယ်မီအိုကင်းထဲမှာနှမ်းတွေကိုပြစ်ထဲတော့ဖြံဖြံဖြံဖြံဖြစ်သလိုလည်းဖြစ်ချင်းဖြစ်လာမယ်ဥစဉ်တော့ဒကာဒကမတွေအဲ့ဒီအချိန်မှာတယောက်နဲ့တယောက်တူမှာလည်းမဟုတ်တော့ဥစဉ်ဘာကြောင့်အဲ့ဒီလောက်ထိပြောတာလဲဒကာဒကမတွေရုပ်တရားကိုရှုရင်အဲ့ဒီထိရောက်အောင်သွားရမယ်ဆိုတာဥစဉ်သိသေးခြင်းလို့ ဩဒကာဒကမတွေခုရှုတာတော့ရှေ့ရဒီလောက်ပဲတင်းတာလေးတောက်နေဒီလောက်ပဲသိတာဆိုပြီးတော့ဒီလောက်ရောက်ရင်ရှေ့ဆက်ဘာသွားမှမသိမှဆိုလို့နော်ရှေ့ဆက်ပြီးတော့ရှုရင်အဲ့ဒီလက္ခဏာတွေအကုန်တွေ့ကိုတွေ့ရလိမ့်မယ်အဲ့ဒီလက္ခဏာတွေတမျိုးမဟုတ်တမျိုးတွေ့မှာဦးစင်ကတော့အပုတ်ကြီးလည်းတွေ့တယ်အယောစုတွေလည်းတွေ့တယ်အခုပြောတဲ့ဒီရေကဲပြင်းကြီးတွေလည်းတွေ့ဘူးတယ်ရေကဲတုံးကြီးတွေလို့ တန်လျက်တွေလို့လည်းတွေ့ဘူးတယ်ဘာလို့လဲဆိုတော့ထိုင်တဲ့အကြိမ်တိုင်းအကြိမ်တိုင်းမှာမတူဘူးမိအိုကင်းထဲမှာနှမ်းနေပြစ်ထဲသလိုဖြန်းဖြန်းနေလည်းမြင်မှုတာပဲသက်ကံမကြီးတွေပြိုသလိုလည်းမြင်မှုတာပဲဘာကြောင့်လဲအာထုတ်တဲ့အချိန်တိုင်းအချိန်တိုင်းမှာပေါ်တဲ့လက္ခဏာတွေမတူလို့ဦးဇင်းကပြောတာနော်အဲ့တော့စပြီးရှုရတာကတော့ဒီဓာတ်လေးပါးရဲ့အပေါ်မှာပဲလက္ခဏာကို တင်ပြီးတော့တောင်သဘောတင်းသဘောဝါရောတက်ကနေစလိုက် ဒါကောလုံးကိုဖြန့်ပြီးတော့မြေအောင်ကြည့်အဲ့လိုကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့တွန်းသဘောတွေကံသဘောတွေတောင်သဘောတွေတင်းသဘောတွေရုပ်သဘောတွေရုပ်လက္ခဏာတွေတဖွာဖွာတဖွာဖွာနဲ့သူ့ဟာနဲ့သူဖောက်ပြန်ခြင်းပြောင်းလဲခြင်းတွေအဲ့ဒါတွေဖြစ်ပြီးတော့အဲ့ဟာတွေကြည်နေရင်ကြည်နေရင်နဲ့ဟောအခုပြောတဲ့ပညာတွေတစ်ခါထပ်ပြန်ထွက်လာအဲ့ဒီပညာတွေကြတော့ဦးဇင်းတို့အဲ့ဒါအစင်းမြင်းတဲ့ပညာတွေဖြစ်လာပြီအဲ့ဒါကဘာကြောင့်လဲတမာဒီအားကောင်းမှမြင်တာ ဒါကြောင့်မို့မူလာတန်းဆရာတော်ကြီးကဗာမိတ်လေအဲ့ဒီအာတုဘကြီးတွေအဲ့ဒါမြင်ပြီးဆိုနိဗ္ဗာန်ထီကြီးပေါက်ပါပြီဒကာတော်မတွေအမှန်မြင်ပြီဟောဦးဇင်းတို့ဟောကန်ဒီဆရာတော်ဖရာကြီးတို့ယောဂီပါရဂူကျမ်းအဲ့ဒီကျမ်းနေရေးတဲ့အဲ့ဒီဆရာတော်ဖရာကြီးတွေကကြတော့ဘာပြောလဲဆိုတော့အဲ့ဒါရွှေဩကြီးရတာနဲ့အတူတူပါပဲအဲ့လိုညံမြင်လာရင် ဝတန်တရာမှာဘဝပေါင်းများစွာကျင့်ငယ်ဘူးလို့မြင်တာအခုမှတခါတည်းထထိုင်တခါတည်းကျင့်လို့တိတ်မမြင်ဘူးတဲ့အတိတ်ဘဝကပါရမီအဟုန်တွေအားကောင်းခဲ့လို့အဲ့ဒါမြင်တာဒါကြောင့်မို့အဲ့ဒီမြင်တဲ့လက္ခဏာအယောသူကြီးတွေအတုပါကြီးတွေအခုပြောသလိုပဲရေခဲတုံးကြီးတွေလိုမျိုးစုံ လက္ခဏာတွေပေါ်လာလိုက်မယ်အဲ့ဒီပေါ်လာတာကလည်းပဲတရားတော်တရားအဲ့ဒီဟာဒီဘာလဲတခါအတုပါဆိုတာလဲပညာ ရောစုဆိုတာလည်းပြညတ်ပဲရေခဲတုံးကြီးတွေလို့ဆိုတာလည်းပြညတ်ပါပဲအဲ့ဒီပြညတ်တရားကြီးတွေကိုထပ်ပြီးတော့ပြန်ပြီးတော့မှ အော်ဒါရုပ်သဘောတွေပဲလို့ရုပ်ရဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းတွေလည်းကြည်လဲကြည်လိုက်ရောအဲ့ဒီမှာတင်တခါတဲ့ဘာဖြစ်လာလဲဆိုတော့အပုတ်ကြီးမြင်နေတာကြီးကအော်ရုပ်စင်ကြီးပြောင်းနေပါလားဆိုဘာလို့လဲဆိုဝမ်းပိုက်ကြီးတဲ့နဲ့ဘောဘောဘောဘောဘောဘောဘောနဲ့လောက်တွေတဖွာဖွာကြကြနေ လောက်တရာကြနေတာခါကျတော့ဖွာဖွာဖွာဖွာဖွာဟာတွန်းလိုက်ကန်လိုက်တခါတည်းအရေတွေကယောကြလာလိုက်အဲ့ဒီမှာဓာတ်ကြီး၄ပါးရဲ့သဘောတွေနော်ဒီအဆိုင်ခဲကြီးဟာပထဝီဓာတ်ရဲ့သဘောကြီးရွာရွာရွာရွာရွာရွာနဲ့တွန်းနေတာတွေကဝါယောဓာတ်ရဲ့သဘောတွေမဲလာလိုက်ညိုလာလိုက်ဆိုတာတေသောဓာတ်ရဲ့သဘောတွေနော်အဲ့ဒါကိုဖွဲ့စည်းပေးတာကအာဘောဓာတ်ဆိုတော့အပုတ်ကြီးပေါ်မှာကြည့်လိုက်တော့လေပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးပဲရှိတယ် အော်အဲ့ဒီဟာကြီးကြည်ရင်ကြည်ရင်အော်ဒါဓာတ်လေးပါးရဲ့အစုဝေးကြီးပါလားလို့ဓာတ်လေးပါးရဲ့လက္ခဏာနဲ့ညံနေနဲ့တင်ပြီးတော့အပုတ်ကြီးအပွားကြီးကိုသုံးလဲသုံးတတ်လိုက်ရော ပုတ်တာကြီးပွားတာကြီးကဘရော့ဆိုအကုန်ပြုတ်ကြိုက်ဘာဖြစ်လဲအယောသူကြီးငေါတုတ်ကြီးကြာမြန်ရောကြံလာတဲ့အယောသူကြီးကိုလည်းတခါတည်းထပ်ပြီးတော့ပထဝီတဲသောအဘောဝါရောက်ဆိုတဲ့ဓာတ်ကြီးလေးပါးနဲ့ပြန်စိတ်ရှုရှုလဲရှုလိုက်တဲ့အခါရောက်တော့အော်ဒီအယောသူကြီးဟာနော်အဆိုင်ခဲကြီးကဒါပထဝီဓာတ်အဆိုင်ခဲကြီး ဒီပေါ်မှာဖွဲ့စည်းပေးတာအာဘောအဒီရိုးရစောတော့ဖြူပြီးအခုမဲသွားပြန်မဲလိုက်ညိုလိုက်ဖြစ်နေတာတေဇောတိုက်ရဲ့သဘောတွေနော်ဝါယောဓာတ်ကတခါတည်းအဲ့ဒီမှာထောက်ကံပေးထားတာအဲ့ဒါကြောင့်မို့အယောသူရငုတ်တုတ်ကြီးနဲ့သူ့အသူဖြစ်နေတဲ့အစုဝဲကြီးပဲပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးရဲ့အစုဝဲပဲရှိပါလားဆိုပြီးတော့ပြန်ရှုလိုက်တော့ဘာဖြစ်သွားလဲဓာတ်လေးပါးအစုဝဲအကုန်ပြိုကွက်ကြအမုံတွေအကုန်ပြန်ဖြစ်တာအဲ့တော့ရေခဲတုံးကြီးတွေလို့တခါ ဖြစ်နေရင်လည်းပြန်ပြီးဓာလေးပါးတွေနဲ့ပြန်တင်ရှုလိုက်အကုန်ပြိုကွက်အဲ့ဒီကြတော့မှအမှုံတွေကြပြီးတော့ရုပ်ရဲ့သဘောတွေဟာအမှုံအမွှားလေးအဲ့ဒီအမှုံလေးတွေရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဖွာဖွာဖွာဖွာဖွာဖွာနဲ့ကြည်လိုက်လို့ရှိရင်ခေါင်းကိုခြေလက်တန်တန်နမိတ်ဘာမှမရှိတော့အမှုံတွေပဲရှိတော့တယ်အဲ့ဒီအမှုံတွေရှိနေတဲ့အဲ့ဒီလက္ခဏာအရာလေးကိုပဲညာနဲ့ဆင်ခြင်သုံးသပ်ပြီးတော့ပွားများနေတဲ့အခါမှာအဲ့ဒီ အခုပြောတဲ့ကလပ်မှုံလေးတစ်ခုတစ်ခုတော့အထက်ကလယုတ်၈ပါးပြန်ပါနေသေးတာအဲ့ဒီမှာပညာကပြန်တင်နေသေးရနော်ပညာကအဲ့ဒီတည်းမှာအဲ့ဒီအမုံလေးတစ်ခုတည်းမှာအရပထဝီပါတယ်တေသောပါတယ်အာဘောပါတယ်ဝါယောပါတယ်အဲ့ဒီအမုံလေးမှာအစင်အတန်အစင်အနံ့အရသာဩဇာဆိုတဲ့ရှင်းမျိုးအကုန်ပါတယ်အဲ့ဒါကြောင့်မို့အဲ့ဒီကနေမှနောက်ဆုံး energy အဆိုင်ခဲမရှိတော့ဘဲနဲ့သူ့ဟာနဲ့သူပြောင်းလဲခြင်းသဘာဝလေးပဲနောက်ဆုံးတော့ မြင်သွားတာအဲ့ဒီကြတော့မှရုပ်ရဲ့လက္ခဏာဆုံးခန်းတိုင်ပြီအဆိုင်ခဲလည်းမရှိတော့အမုံမွားလည်းမရှိတော့ရုပ်ရဲ့အစဉ်ပြောင်းလဲခြင်းသဘာဝလက္ခဏာကို မြင်သွားတာအဲ့ဒီလောက်အထိဦးဇင်းတို့တရားတော်မတွေရုပ်လက္ခဏာကနေပိုင်းခြားပြီးရှုသွားရမယ်အဲ့ဒီလိုရုပ်လက္ခဏာကိုအဲ့ဒါမျိုးဆုံးစွန်ပြီးတော့ဘာအမှုံမမကြံတော့ဘဲနဲ့သူ့ရဲ့ energy ပြောင်းလဲတတ်တဲ့သဘာဝလက္ခဏာလေးမြင်တော့မှဩရုပ်ဆိုတာပြောင်းလဲခြင်းသဘောအဲ့ဒီရုပ်ပြောင်းတိုင်းပြောင်းတိုင်းမှာပြောင်းပြောင်းညှို့နေတဲ့နာရသဘောဆိုတဲ့ဟောဘက်မှာရုပ်တင်နာနေထပ်ပြန်ခွဲတဲ့လမ်းကိုပြန်သွားမှာအဲ့တော့ဒီနေ့ရုပ်တရားကိုလေ့လာသုံးသပ်ပြီးတော့ကြည့်တဲ့အခါကျတော့ဥစ္စနောတရားတော်မတွေဒီခန္ဓာကိုယ်ကြီးထဲမှာပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးရဲ့သဘောပေါ်မှာ မြင်အောင်လို့ဘာလို့ရမှာလဲတမာတိကိုမွေးမြူရမှာပါ တမာတိရလာတဲ့အခါကျတော့မှအဲ့ဒီသဘောတွေရဲ့အပေါ်မှာဉာဏ်နေနဲ့ဆင်ញင် သုံးတတ်တဲ့အခါကျတော့ငါကိုငါဟာငါဥစ္စာဆိုတော့ဘာတစ်ခုမှမရှိဘူးနော်ပထဝီဓာတ်ကြီးကလည်းသူ့အတူဖောက်ပြန်ပြောင်းလဲနေတယ်တေသောဓာတ်တွေကလည်းအဲသူ့သဘောသူပေါ်ပြနေတယ်ရုပ်တွေကလည်းသူ့စင်သူ ပြောင်းလဲနေတယ်ဒီဓာတ်သဘောတွေဒီရုပ်သဘောတွေဟာသူ့အတူဖောက်ပြန်ခြင်းပြောင်းလဲခြင်းသူ့သဘောသူဆောင်းနေတာ သူ့အလုပ်သူလုပ်နေတာပဲအဲ့ဒီတည်းမှာငါဆိုတာမရှိဘူးသူဆိုတာမရှိဘူးယောက်ျားဆိုတာမရှိဘူးမိန်းမဆိုတာမရှိဘူးငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိရုပ်အစင်နဲ့သူ့သဘောသူဖောက်ပြန်ပြောင်းလဲနေတယ်ဓာတ်တွေကလည်းသူ့အတူပေါ်ပြနေတဲ့ဓာတ်သဘောနဲ့ရုပ်သဘောတွေသူ့အတူပေါ်ပြခြင်းပြောင်းလဲခြင်းပဲရှိတယ်အဲ့ဒီတည်းမှာငါဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစားဆိုတာမရှိဘူးယောက်ျားဆိုတာမရှိဘူးမိန်းမဆိုတာမရှိဘူးလို့ဉာဏ်မြင်ခွာလိုက်ရင်အဲ့ဒါတက္ကာယဒိဋ္ဌိ တည်ငါအဖြစ်ခွာထားပြီအဲ့ဒီနာမရူပပဋိစေဒညာအဲ့ဒီညာမှာအခုပြောတဲ့သီလဝိတ္တုဒီဒီဆင့်ကိုရှုကြမဲ့ပုံကောများဒီ၅ပါးသီလအ ਨੇ ဆုံးကိုစင်ကြအောင်လုပ်ရပါတယ်တမာတိတစ်ခုခုကိုမွေးမြူရပါမယ်ဝင်တဲ့မှတ်မှထွက်တဲ့မှတ်မှဘုရားဂုဏ်တော်ပွားပွားမေတ္တာပဲလှုပ်လှုပ်ကမ္မထံတစ်ခုခုနဲ့တမာတိကိုမွေးမြူရပါတယ်မွေးမြူပြီးတဲ့အခါကျတော့မှစိတ်ကစင်ကြဲလာပြီဆိုတဲ့အခါကျတော့မှခန္ဓာကိုယ် ရုပ်တရားတွေရဲ့အပေါ်မှာကြည့်ပါကြည့်လိုက်တဲ့အခါကျတော့ဒီရုပ်တရားတွေရဲ့ဖောက်ပြန်ခြင်းပြောင်းလဲခြင်းတွေပဲတွေ့နေတဲ့အခါကျတော့ဒီရုပ်တွေဟာသူ့သဘောသူဖောက်ပြန်ပြောင်းလဲနေတာငါသူတစ်ပါးယောက်ျားမိန်းမမရှိပါလားလို့မြင်တာနဲ့တပြိုင်နက်တည်းအဲ့ဒီတထိုင်တွင်းမှာ အခုပြောတဲ့သက်ကာယဒိဋ္ဌိတည်ငါပြုတ်ပါတယ်အဲ့ဒီဟာကိုတမ္မဥစဉ်တော့ဒီအခုပြောတဲ့နာမရူပပရိစေဒညာအပိုင်း နာနဲ့ရုပ်ကိုပိုင်းခြားသေးတဲ့အပိုင်းမှာဒီနေ့ဦးစင်းပြလိုက်တာဒီရုပ်တရားကိုအဆုံးစွန်နောက်ဆုံး energy ဖြစ်သွားတဲ့အဆင့်ထိရုပ်အဆင့်တွေဟာပြောင်းလဲသွားခြင်းအဲ့ဒီပေါ်မှာငါတို့တစ်ပါးယောက်ျားမိန်းမမရှိဘူးပုဂ္ဂိုလ်တ attva မရှိဘူးငါသားငါသမီးဆိုတာမရှိဘူးအားလုံးဟာရုပ်သဘောနာမ်သဘောပဲဆိုတာကိုပိုင်းခြားသိတဲ့ဉာဏ်ကိုဝင်သွားအောင်လုပ်ရမယ်အဲ့ဒါမှနာနဲ့ရုပ်ကိုပိုင်းခြားသိမှာပါအဲ့ဒီလိုအမှန်မြင်အမှန်သိတဲ့ပုံကောများသည် ငါကိုလိုမဆွဲဘူးငါဟာလိုမဆွဲဘူးငါဥစ္စာလိုမဆွဲဘူးဒီခန္ဓာကြီးကဘလောက်ဖောက်ပြန်ဖောက်ပြန်အော်နာလုံးတော့ကြိုက်လုံးတော့ငါနာပြီငါကြိုက်ပြီကဲကြပါအောင်ယူကြပါအောင်လို့အော်စရာမလိုတော့ဘူးဘာကြောင့်လဲအမှန်ကိုမြင်လို့အမှန်ကိုသိလို့အမှန်ကိုမမြင်တဲ့လူကအမလေးကြိုက်တယ်ခဲတယ်နာတယ်ကဲကြပါအောင်ယူကြပါအောင်လို့အော်ကြဟစ်ကြရတယ်တေကာနာတိကျတော့လဲသားမြင်တယ်ရုပ်လို့မသိဘူးနာလို့မသိဘူးငါသားလို့ပဲသိတယ် သမီးမြင်တော့လဲရုပ်လို့နာလို့ခွဲခြားမသိဘူးငါသမီးလို့သိတယ်ဆိုတော့သားလို့သိတယ်သမီးလို့သိတယ်ယုံမှန်းမသိနာမှန်းမသိတဲ့အတွက်အဲ့ဒီပေါ်မှာဥပါဒံဆွဲတယ်အဲ့ဒီဥပါဒံဒီအပယ်လေးပုံကိုပြန်ပြီးဆွဲချပါတယ်ဒါကြောင့်မို့ဦးဇင်းတို့တရားတော်ကမတွေတရားလှုပ်ခြင်းနဲ့နိဗ္ဗာန်ကိုလိုချင်တဲ့တရားတော်ကမများနိဗ္ဗာန်ကိုငါတို့လိုချင်ပါတယ်လိုချင်ပါတယ်လို့ပါဇက်ပြောယုံနဲ့မရပါဘူးတကယ်နိဗ္ဗာန်ကိုလိုချင်ရင် အခြေခံဖြစ်တဲ့ယုံနဲ့နာကို ပိုင်းခြားသိရပါမယ်။ယုတ်တရားနံတရားတွေကို ပိုင်းခြားပြီးသိအောင်မြင်အောင် မလုံနိုင်သေးသမျှဘယ်လောက်ပဲအာထုတ်အာထုတ်ဘလို့ပဲလောက်ပါတယ်ပြော့ပြော့နိဗ္ဗာန်နဲ့အဝေးရှိပါသေးတယ်။ဘာလို့လဲယုတ်လို့မသိသေးဘူးနာလို့မသိသေးဘူးဒါကြောင့်မို့ဦးဇင်းတော်တရားတော်မတွေယုတ်တရားကိုဒီနေ့ပိုင်းခြားသိတဲ့အပိုင်း အဲ့ဒါကိုဦးဇင်းတို့ဒကာဒကမတွေဦးဇင်းတို့နားလည်အောင်ကြိုးစားပြီးတော့အာထုတ်တိုင်းအာထုတ်တိုင်းမှာရုပ်တဘာဝလက္ခဏာတွေမြင်အောင်ကြည့်ပါရုပ်ရဲ့လက္ခဏာရုပ်တဘာဝမြင်ပြီဆိုတဲ့အခါကျမှနာမ်တဘာဝကိုကြည့်ရင်ဦးဇင်းတို့ဒကာဒကမတွေလွယ်လွယ်လေးနဲ့အဲ့ဒီမှာရုပ်နဲ့နာမ်နဲ့ကိုပိုင်းခြားရှုနိုင်ပါတယ်အဲ့ဒီလိုရှုနိုင်မှဒီရုပ်တရားငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမပိုင်ဘူးဆိုတဲ့ဒိဋ္ဌိကိုခွာထားနိုင်မှဒါရင်တေဂာနာနီအချိန်မှာအသေးဖြောင်းတယ် သေကနာတိမှာအသေးတတ်မယ်အဲ့ဒီယုတ်နဲ့နာနဲ့ကိုပိုင်းခြားလဲမသိသေးပဲနဲ့ငါယုတ်ကြီးငါနာကြီးငါသားငါသမီးငါအိုးငါအိမ်ငါစည်းစိမ်ဆိုပြီးတော့အဲ့ဒီအတိနဲ့ဒါသေနေသေးရင်သေရအောင်မယ်ဆိုရင်တရားတွေဘလောက်ပဲအာထုတ်အာထုတ်ဥစ္စံတော်ဒကာဒကမတွေအဲ့ဒီတက္ကာယဒိဋ္ဌိကအပယ်လေးပုံကိုပြန်ဆွဲချနိုင်ပါတယ်။ဘာလို့လဲယုံနံကို ယုံနာလို့ပိုင်းခြားမသိသေးလို့အဲ့ဒီပေါ်မှာငါကောငါဟာငါဥစ္စာဆိုတဲ့ဒိဋ္ဌိကြီးတန်လန်းရှိနေသေးလို့ရောက်မို့ဦးဇင်းတို့တရားတော်မှတွေအခုနိဗ္ဗာန်ကိုလိုချင်ပါတယ်လိုချင်ပါတယ်နိဗ္ဗာန်ကိုသွားချင်ပါတယ်ဆိုရင်အခုမြေပုံနဲ့တူတဲ့ဟောဒီဉာဏ်စဉ်16ပါးကိုဦးဇင်းတို့တရားတရားမတွေတဆင်ချင်းတဆင်ချင်းလေ့လာပါသုံးသပ်ပါကိုယ်တိုင်ပွားများပါကိုယ်တိုင်အားထုတ်ပါ ကိုယ်တိုင်ပွားများအားထုတ်ရင်အခုအခြေခံပြောတဲ့နာသီဝတွန်းသဘောကံသဘောတွန်းသဘောကံသဘောကနေပြီးတော့ရှူရင်ရှူရင်ရှူရင်ရှူရင်နဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးမှာတင်းသဘောတောင်းသဘောပူသဘောအေးသဘောလှုပ်ရှားတဲ့သဘောဒိဋ္ဌိရိပ်ရိပ်ရွရွမွားမွားအကုန်လုံးတောင်းတာတွေတင်းတာတွေပူတာတွေအေးတာခန္ဓာကြီးတစ်ခုလုံးကအကုန်လုံးမြင်လာပါလိမ့်မယ်အဲ့ဒီခန္ဓာကြီးတစ်ခုလုံးမှာတွန်းသဘောကံသဘောရိပ်ရိပ်ဒိဋ္ဌိရွရွမွားမွားအားလုံးကိုအကုန်လုံး မြင်းလာရင်အဲ့ဓာတွေကိုဆက်ကြည့်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ခေါင်းတွေကိုယ်တွေခြေတွေလက်တွေတန်တန်နမိတ်တွေအကုန်ပျောက်လာမယ်နော်ဒိတ်ဒိတ်ရိတ်ရိတ်ရွရွမွတ်မွတ်ဆိုတဲ့အဲ့ဒီဓာလေးပါးရဲ့ဖောက်ပြန်နေတဲ့သဘောတွေပဲကြည်နေရင်းနဲ့အဲ့ဒီကနေပြီးတော့အယောစုရေတွေပေါ်ရင်ပေါ်လာမယ်အတုပပေါ်ရင်ပေါ်လာမယ်ရေခဲတုံးကြီးတွေလို့ပေါ်ရင်ပေါ်လာမယ်တခါတဲ့သက်ကံမကြီးတွေပြောသလိုဖြစ်ချင်းဖြစ်လာမယ်တန်လျက်တွေတရိပ်ရိပ်ပြေးသလိုဖြစ်ချင်းလည်းဖြစ်လာမယ်တယောက်နဲ့တယောက်ရုပ်အစဉ်တွေ ပေါ်ခြင်းလည်းမတူပါဘူးတချို့တလေဆိုခန္ဓာကြီးကြီးရင်းနဲ့တခါတည်းမိကုံးငွေတွေမိတွေလောင်တော့ရှိန်ရှိန်ရှိန်ရှိန်နဲ့လည်းမြင်ရတတ်တာပဲတချို့တလေကြောဖွားဖွားဖွားဖွားနဲ့လည်းမြင်ရတတ်တာပဲအဲ့တော့တယောက်နဲ့တယောက်မတူပါဘူးဒါပေမဲ့တူတူမတူတူဘာလို့ရမှာလဲပညာကို ခွာရမှာတော့အတူတူပါပဲကောင်းကြီးကောကြီးခြေကြီးလက်ကြီးဓာကြီးပဲသိနေသေးရင်အဲ့ဒါပညာကိုမခွာသေးပါဘူးပူဓာကြီးပဲသိတယ်ကြိုက်ဓာကြီးပဲသိတယ်နာဓာကြီးပဲသိတယ်ဆိုရင် အဲ့ဒါပညာကိုမခွာသေးဘူးပူသဘောတောင်သဘောရဲ့သဘောရဲ့ပြောင်းလဲခြင်းအနိစ္စရဲ့လက္ခဏာဆင်းရဲတဲ့ဒုက္ခရဲ့လက္ခဏာအစွန်းမရတဲ့အနတ္တလက္ခဏာတွေကိုနောက်ပိုင်းရှုရမှာ ဖြစ်သည့်အတွက်ဒီလက္ခဏာတွေကိုတဘာဝလက္ခဏာကိုအရင်ဆုံးဒီနေ့မြင်အောင်ကြည့်ပါတာမင်ညလက္ခဏာကြတော့တမတနာညာမှာအနိစ္စဒုက္ခအနတ္တရှုွက်တွေဦးဇင်းတို့ပေးပါမယ်အခုလက္ခဏာနှစ်ပါးတဘာဝလက္ခဏာတာမင်ညလက္ခဏာရုပ်တဘာဝ နံတဘာဝအဲ့ဒီရုပ်တဘာဝရဲ့အကြောင်းဒီနေ့ရှင်းပြခဲ့ပြီးရုပ်သည်ဓာတ်ကြီးလေးပါအဖွဲ့အစည်းဖြစ်တဲ့သူ့သဘောသူဖောက်ပြန်ခြင်းပြောင်းလဲခြင်းအမြဲရှိနေတာကိုသိပြီးတော့ဦးဇင်းတို့ဒကာဒကမအပေါင်းသူတော်ကောင်းတို့တွေသည်အော်ငါတို့နိဗ္ဗာန်ကိုလိုချင်ငါတို့နိဗ္ဗာန်ကိုရကြင်ပါတယ်ရကြင်ပါတယ်ဆူတောင်းနေုံနဲ့မရပါလားငါတို့နိဗ္ဗာန်ကိုလိုချင်ရင်နံပါတ်1သီလကို ဖြည့်ရမယ်နံပါတ်2စိတ်ကိုစင်ကြယ်အောင်ကမ္မထံတစ်မျိုးမျိုး သမထကမ္မထတစ်မျိုးမျိုးကိုယူပြီးတော့စိတ်ကိုစင်ကြယ်အောင်လုပ်ရမယ်နံပါတ်3ရုပ်တရားနံတရားတွေရဲ့အပေါ်မှာငါတို့တစ်ပါးယောက်ျားမိန်းမဆိုတဲ့အယူလွဲတဲ့ဒိဋ္ဌိကြီးငါကောငါဟာလို့စွဲထားတဲ့တက္ကရာဒိဋ္ဌိကိုခွာနိုင်မှသာလျင်နိဗ္ဗာန်ကိုရမှာမို့နော်အခုဉာဏ်ဉာဏ်ထဲမှာနံပါတ်1နော်နာမရူပပရိစ္ဆေဒဉာဏ်မှာရုပ်တရားပိုင်းခြားသုံးသပ်ခြင်းကိုဒီနေ့ဟောကြားပေးပါပြီဒါကြောင့်ဦးဇင်းတို့ဒကာဒကမအပေါင်းသူတော်ကောင်းတို့တွေသည် မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထွထွင်ရွယ်တရားသောအိုခြင်းကိယာနာခြင်းကိယာသေခြင်းကိယာစောရင်ရခြင်းပူဆွဲရခြင်းငိုကြွေရခြင်းဆိုတဲ့မိစရဝါတော်ဤကင်းရာချုပ်ရာငြိမ်းရာသိမ့်ရာဖြစ်တဲ့အသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို ရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်သောတည်း